သာသနာတော်နှစ်2565ခုနှစ်ကောသံတက္ကတိ1363ခုနှစ်1383ခုနှစ်အတော်လာဇန်73ရက်ခရစ်နှစ်2021ခုဒီဇင်ဘာ16ရက်ဒီမိုက်ကြီးဒီမိုက်ကြီးရှိတော့15ရက်သာသာပရိနေ့မှာ ဟောကြားမယ်ဝိပဿနာလုပ်ပေးတရားအာအပတ်စဉ်တကားကြီးဘယ်နှချိန်မြောက်ဖြစ်သွားပြီလို့68ချိန်ဖြစ်ပါပြီဗျာ68ချိန်မြောက်ဝိပဿနာလုပ်ပေးတရား68ချိန်မြောက်ဝိပဿနာလုံပေးတရားကိုမဟောကြမညာမနာကြကြဒီမီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသော ဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်တရားနာပရိသတ်ပေါင်းသူတော်ကောင်းအလုံးကလည်းဗုဒ္ဓဤဂုံရီကိုစွာရှိသလောက်စိတ်ဝယ်ထုံလျက်ဗုဒ္ဓနုတ္တိဘာဝနာပွားများရင်းနဲ့ရိုသေစွာ နာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိတာတံပညာပရိပါစုတိယဝိဟတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာတုနိကမဂ္ဂမနန္တညာနံနရနရသမောတရဏံလောကု လောကီနလီသောစီပွားကိုလိုလာတောင်းတကြကုန်သော စေထာမြတ်သူ နလူမြမတတဝါတို့ဤစုဝေရလည်းပြတော်မူထသောဒီတတံလောကောလောကီ နလီသောမယိမ့်မယိုင်မြက်ခိုင်လာသည်တမာတိနေရှင်သောစေတလည်းရှိတော်မူထသောပညာပရိပါစုတိယ သစ္စာလေးရတရားမြတ်ကိုတွင်ပေါတိမြင်တတ်အရဟတမတိဟုသောပညာတန်ဆောင်ဇမိအောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တော်အောင်ယုဒံပညာဝိဇ္ဇာတိဟုသောမိုက်တရားကို ရာဓမေညံတန်လျက်ဖြင့်ပဲပြတော်မူပြီးထာတော်အထာဘီဂာမံလူနတ်မြမတတဝါတို့ဤအစည်းအပွားကိုအလွန်လိုလားတောင်းတတော်မူထာတော်နရဒေဝဟိတာဝဟံလူနာမြမတတဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက် လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကိုစည်းတိန်ချာနာကျုံငါရွယ်ဆောင်တော်မူတတ်သောကာရုဏီကလူနာမြမတတဝအမြတနာจิตကင်မာကရုဏာတော်ရှင်လည်းဖြစ်တော်မူတတ်သော အကံသာတိယဇာပါရမီပုံညနေမနှိုင်းရှင်အ မနှိုင်းရှင်သာတော်သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ ရောက်တော်မူထသောအနန္တညာဏသဗ္ဗညုတညာနာဇာတသုံးပိုင်းကြမရှိသောညာတော်လည်းရှိတော်မူထသော ဓမ္ဗုဒ္ဓံဒိုဒိုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဖရာကိုအံတရားဟောတရားနာအမိမကောဖရာတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမံဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရား သာဓုသာဓုသာဓုပါဗျာအမဇင်းတို့ဒေသနာတော်ပိုင်းရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုအရှိခိုးပြီးတဲ့နောက်အဘတ်ရှင် ဝိပဿနာလုံပိရိယကိုစပြီးတော့ဟောကြနာကြကြရအောင်အဲဒီတော့ဦးဇင်းတို့ဒီမှာပေါ့ဝိသုဒ္ဓိခုနှစ်ပါးကျင့်ကြင်လေးကိုဦးဇင်းတို့နည်းနည်းပြန်ပြီးတော့စပြောကြရအောင်တော့နံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိဟောဒီဘက်မှာအကိုချင်းတရားတွေပြုစဉ်စဉ်နဲ့ဖြည့်ကျင်ကြရမယ် ဟောနံပါတ်1စိတ်တဝိတုဒ္ဓိဟောဒီဘိုင်းမှာနိဝရဏအငြိကြီးကင်းစင်တဲ့ဖြင့်စိတ်ဓာတ်ဤစင်ကြယ်ခြင်းလို့ဆိုတဲ့အတိုင်းစိတ်စဉ်မှာနိဝရဏအငြိကြီးတွေကင်းစင်တော့ဒါဥပ္ပဇာရအပနာလို့ခေါ်တဲ့တမာရီနှမျိုးပေါ့ကာမဝဒနာတမာရီဇန်တမာရီဆိုတဲ့တမာရီနှမျိုးတစ်မျိုးမျိုးဒါအနည်းဆုံးရအောင်ကြိုးစားရပါ အဲ့လိုရပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တဲပြီးတော့စိတ်ဒိဋ္ဌိဝိတ္တုကိုကူရမှာပေါ့အာဒိဋ္ဌိဝိတ္တုဘိုင်းမှာတော့ကျွန်တော်ယုံနာဓမ္မတရားတို့အပေါ်၌ဉာဏ်မြင်စင်ကြယ်ခြင်းလို့ဆိုတဲ့အတိုင်းတို့ယုတ်တရားနံတရား ပရမတ္ထအတ္တတွေကိုဒါကိုယ်ပိုင်ဓမ္မဒိဋ္ဌိဉာဏ်နဲ့အသိအောင်မြင်အောင်ဒါကြိုးစားပွားများအထောက်ကြရ။ဒီသူတော်ကောင်းတရားကသူတော်ကောင်းတရားသူတော်ကောင်းတရားအနေနဲ့ထိုယုံနံဓမ္မသင်္ခါရတွေကိုပရမတ္ထဉာဏ်မြင်စိုက်သည့်တိုင်အောင်သိပြီမြင်ပြီဆိုရင်ဒါဒိဋ္ဌိဥဒ္ဒရီနဲ့ပြည့်စုံပြီ။ အာလူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်တ attva ပျောက်ပြီးတော့ယုတ်ပရမတ်နံပရမတ်တွေကိုဒါသိပြီးမြင်ပြီးဆိုဒိဋ္ဌိဝိတ္တုဖြစ်တကယ်လို့ဒိဋ္ဌိဝိတ္တုဖြစ်ပြီးဒိဋ္ဌိဝိတ္တုနဲ့ပြည့်စုံပြီဆိုတဲ့သူတော်ကောင်းတယောက်ဒီသစင်တက်ပြီးတော့ပင်ကာဥဒနာဝိတ္တုကိုကိုးရမှာဖြစ်တယ်။ဒီဘက်မှာတော့ကံနဲ့ကံရဲ့အကျိုးတရားနာယုံမှမှုကိုကြော်လွှားလွန်မြောက်သည့်ဉာဏ်အမြင်ဤစင်ကြယ်ခြင်းလို့ဆိုသည့်အတိုင်း အကြောင်းတရားနဲ့အကျိုးတရားကိုဒီပိုင်းမှာကောင်းကောင်းသိပြီးအကြောင်းတရားကြောင့်အကျိုးတရားဖြစ်ဖို့ဆိုတဲ့အပြစ်ရပရိက္ခဉာဏ်ပေါ့ကြောင့်ကြိုးစားရပြစ္ဆပရိက္ခဉာဏ်ရရင်အကြောင်းကြောင့်အကျိုးဖြစ်တယ်ကောင်းကျိုးဆိုးကျိုးဆိုတာဒီအကြောင်းကြောင့်ဖြစ်တာခေါင်းကံဒီကြောင့်ကောင်းကျိုးတွေဖြစ်တယ်ဆိုးကံဒီကြောင့်ဆိုးကျိုးတွေဖြစ်တယ်ဆိုတာကိုဒါမိမိရဲ့ကိုယ်ပိုင်ဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ဒါသိမြင်ပြီး ဆိုရင်ဒါကင်္ကာဥဒနာဝိတ္တုတ်တိနဲ့ပြည့်စုံပြီလို့တတော်နားလည်ရအဲလိုကင်္ကာဥဒနာဝိတ္တုတ်တိနဲ့ပြည့်စုံတဲ့သူတော်ကောင်းတယောက်ကတဆင်းတက်ပြီးတော့မက္ကမက္ကဉာဏတတနာဝိတ္တုတ်တိပိုင်းမှာဒါဝိပဿနာစပြီးတော့ဒိဋ္ဌိဝိတ္တုတ်တိနဲ့ကင်္ကာဥဒနာဝိတ္တုတ်တိပိုင်းနဲ့သိတာမြင်တာတဲ့ယုတ်တရားနံတရားအကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေကိုလက္ခဏာတွေသုံးတန်တင်းပြီးတော့ဝိပဿနာရှုပါသုံးတတ်ရမှာဖြစ်တယ် မသနာညာကနေစပြီးတော့ဒါဥရိယပြညာအနုပန်အနုပိုင်းတိုင်အောင်ဒါကိုတော့မက်ကမက်ကညာတတနာဝိတုဒ္ဓိအဲဒီကနေကမှတဆင့်တက်ပြီးတော့ဓမ္မဥပဒနာဉာဏ်လို့ခေါ်တဲ့ဥရိယပြညာဉာဏ်အရင်ပိုင်းမှာဒီအနုရောမဉာဏ်တိုင်အောင်ဒါကိုတော့ပရိပဒဉာဏတတနာဝိတုဒ္ဓိကျင့်စဉ်ကဉာဏ်မြင်စင်ကြယ်ပြီလို့တော်ပြောတာ အလိုဝိပဿနာဉာဏ်ဤတပိုင်းဝိပဿနာဉာဏ်ဤကိုအစဉ်တိုင်းဉာဏ်ကျိုးကိုအထုံနိုင်တဲ့သူတော်ကောင်းကအရင်ကျက်တဲ့ဝိပဿနာဉာဏ်ရဲ့အဆုံးမှာမဉဏ်ဘုံဉာဏ်ပုံနဲ့ပြည့်စုံကနာဉာဏ်ရမယ်။ထိုကဲ့သို့မဉဏ်ဘုံဉာဏ်ဤနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီဆိုရင်ဒါနိဗ္ဗာန်၌ဉာဏ်မြင်စင်ကြယ်ခြင်းလို့ခေါ်တဲ့ခုနခုမြောက်ဖြစ်တဲ့ဉာဏတတနာဝိတ္တုတိနဲ့ပြည့်စုံမှာဖြစ်တယ်။ဒါဒီသာလျင်မိမိတို့ဘုရားဘာသာသူတော်ကောင်းတွေရဲ့ဗတ်နိုင်ဖြစ်တဲ့ စေယကတိန်ကုံဆုံးရာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ခြင်းဆိုတာဒီခုနှစ်ခုမြောက်ဉာဏ်အပြင်နဲ့နိဗ္ဗာန်၌ဉာဏ်မြင်စင်ကြယ်ခြင်းကိုရအောင်ကြိုးစားရမှာဖြစ်တယ်။အဲအတွက်ကြောင့်ဦးဇင်းတို့ဒီဝိတ္တုဒီခုနှစ်ပါးပေါ့ဒေတာဝိတ္တုဒီဒေတာဝိတ္တုဒီဒေတိဝိတ္တုဒီသင်္ခါဝိတ္တနာဝိတ္တုဒီမက္ခမကဉာဏတဒနာဝိတ္တုဒီပရိပဒဉာဏတဒနာဝိတ္တုဒီဉာဏတဒနာဝိတ္တုဒီဆိုတဲ့ဝိတ္တုဒီခုနှစ်ပါးဒီဒါအစဉ်တိုင်းဖြည့်ကျင့်ကြရမယ်လို့ဘယ်လိုနားလည်ပြီးတော့ ဒေတာဝိတ္တိယဒီလာတရားတွေကိုဖြည့်ကျင်ပြီးတဲ့နောက်စေတဝိတ္တိဘိုင်းမှာသမထကမ္မဋ္ဌာန်းတွေကိုအားထုတ်ကြရမယ်အသမရကမ္မဏတွေကိုအားထုတ်လို့တမာတိထားခြင်းနဲ့တမာတိဥပဒရာအပနာနှမျိုးတစ်မျိုးမျိုးရတဲ့သူတော်ကောင်းဒိဋ္ဌိဝိတ္တုကိုဆက်ကူဆိုတော့ဦးဇင်းတို့ကဒိဋ္ဌိဝိတ္တုဘိုင်းပေါ့ဟောလဲစားအဲဒိဋ္ဌိဝိတ္တုဘိုင်းမှာဥစ္စာပရမယုတ်တရားနန္တရားတွေကိုပရမတ္ထဉာဏ်နဲ့စိုက်တည်တာဦးဇင်းတို့ဟောခဲ့ပြောခဲ့ပြီးတော့ပြည့်စရာပရိက္ခဉာဏ်ကိုလည်းကူခဲ့ပြီးပေါ့ ပစ္စယပရိကဉာဏ်ကူးခဲ့ပြီးတဲ့နောက်ပစ္စယပရိကဉာဏ်ပရမပိဿသမုပ္ပါရှုခွက်ကိုရှုပြီးတဲ့သူတော်ကောင်းကဒိဋ္ဌိဝိတ္တုဒီမှာကြံခဲ့တဲ့လက္ခဏာရတ္တပစ္စုပ္ပတ္တံပဋ္ဌာန်ပိုင်းပေါ့။ဘာလို့ဆိုတော့သူကဒီလက္ခဏာရတ္တပစ္စုပ္ပတ္တံပဋ္ဌာန်ပိုင်းမှာနောက်ဆုံးဖြစ်တဲ့ပဋ္ဌာန်ဆိုတာအကြောင်းတရားပဲ။အကြောင်းတရားနေသူကအကျိုးကျိုးအကြောင်းတရားတွေကအတိတ်အကြောင်းတရားနဲ့ဆက်ဆံနေတဲ့အတွက်ကြောင့်အတိတ်အကြောင်းတရားကိုရှုပြီးမှပစ္စယပရိကဉာဏ် ရပြီးမှပြန်ရှုတဲ့သူတော်ကောင်းတို့တော့ပို့ပြီးတော့အနားလေရလွယ်ကူတဲ့အတွက်ကြောင့်ဒါဒိဋ္ဌိဝိတ္တုတိအဲရန်သွားတာပေါ့ဒါဥစဉ်တော့အဲ့လိုလက္ခဏာဓာတ်ပစ္စုပ္ပတ္ထံပဋ္ဌံပိုင်းကိုဒါဆက်လက်ပြီးတော့ဟောကြနာကြားကြရအောင်ဒိဋ္ဌိဝိတ္တုတိမှာအကျုံးဝင်တဲ့လက္ခဏာဓာတ်ပစ္စုပ္ပတ္ထံပဋ္ဌံပေါ့အခုတော့ဟောလာခဲ့တာပြီးခဲ့တဲ့ဘက်ကဝိညာဉ်နဲ့ခန္ဓာပိုင်းပါ တရားယုံဝိညာဉ်နဲ့ခန္ဓာပေါ့ဒီပိုင်းပြီးခဲ့တိုင်းမှာတရားယုံဝိညာဉ်နဲ့ခန္ဓာနဲ့ပတ်သက်လို့ဦးဇင်းတို့ပြောစရာလေးနည်းနည်းပေါ့ပြောစရာလေးနည်းနည်းကြံနေဆိုတာကအဲတရားယုံဒီခုနသာလရသာလရမဏဝိဇာရဏလက္ခဏံတရားရမဏံဆိုတဲ့အတိုင်းအာယုံ6ပါးကိုသိရဒါသူ့ရဲ့ဒါလက္ခဏာပေါ့တရားရမဏရတံဒီရှိကဇောယူခဲ့တဲ့အာယုံကိုပဲသူကပြန်ပြီးတော့ယူတယ်ဒါသူ့ရဲ့လုပ်ငန်းကိစ္စ တရားဘာဝပစ္စုပ္ပတ္ထာနံဒါဉာဏ်နဲ့မှရှိရှိတင်တဲ့ကဩဇောယူတဲ့အာယုကိုပဲသူကဆက်လက်ပြီးတော့ယူတာပါလားလို့ဉာဏ်နဲ့မှရှိရှိတင်တယ်ဇဝနာပကမဇဝနာပကမပဋ္ဌာနံဆိုတာတော့ဇောကဲ့ချုပ်ပြက်သွားခြင်းဒီသူကဲ့နီးစွာသောအကြောင်းဆိုပြီးတလို့ပြီးကြတဲ့ဘက်ကပြောခဲ့တာပေါ့အဲ့မှာဦးဇင်းတို့ဒီသလယရဏဝိဇာရဏလက္ခဏာဆိုတဲ့အပိုင်းမှာအာယုံ6ပါးကိုသိရ အောင်6ပါးကိုသိတယ်ဆိုတဲ့အပိုင်းဒီစေတကနာတစ်ခုကအာယုံ6ပါးလုံးကိုသိတာလို့ဒီလိုတော့မမှတ်ရအောင်။ဒါဇာယဇာယဒွါရအလိုက်ပေါ့ရူပံလိုက်မှာဖြစ်တဲ့တရားယုံဖြစ်ခဲ့ရင်ရူပယုံကိုသိမယ်ပေါ့။အယောင်ကိုသိမယ်ပေါ့။သကုဒွါရမှာဖြစ်တဲ့တရားယုံဖြစ်ခဲ့ရင်ဒါရူပယုံကိုသိမယ်။အဲ့တော့ကသောတာဒွါရမှာဖြစ်ခဲ့တဲ့တရားယုံဆိုရင်အာယုံအယလက္ခဏာအယ တတ္တာယုံဆိုတဲ့အတန်ကိုသိမယ်ပေါ့ခန္ဓာတော်ရမှာဖြစ်တဲ့တရားယုံဖြစ်ခဲ့ရင်ခန္ဓာတော်ရဝဋ္ဌိစိတ်တွေရဲ့အဆုံးခန္ဓာတော်ရဝဋ္ဌိစိတ်တွေမှာဖြစ်တဲ့ခန္ဓာတော်ရဝဋ္ဌိမှာဖြစ်တဲ့တရားယုံဖြစ်ခဲ့ရင်အနန္ခန္ဓာယုံကိုသိမယ်ပေါ့ဇင်ဝရဝဋ္ဌိမှာဖြစ်တဲ့တရားယုံဖြစ်ရဲ့ဖြစ်ခဲ့ရင်အရသာဆိုတဲ့အရတ္တယုံကိုသိမယ်ကာရတော်ရမှာဖြစ်တဲ့တရားယုံဖြစ်ခဲ့ရင် အတွေ့အထိလို့ခေါ်တဲ့ဘောဓဘာယုံကိုသိမယ်။ဟောမနောဒရမှာဖြစ်တဲ့တရားယုံဖြစ်ခဲ့ရင်တော့ဓမ္မယုံမြည်ရတဲ့တရားယုံဖြစ်ခဲ့ရင်တော့ဓမ္မယုံမြည်ရတဲ့တရားတွေကိုတရားတစ်မျိုးမျိုးကိုသိမယ်လို့တို့တော့နားလည်ထားရအောင်။အဲ့တော့ပြောချင်တာကဒီမှာရှုပြီဆိုတဲ့အခါကျတော့ဒီလက္ခဏာဆိုတဲ့အပိုင်းမှာတရားယုံကသူကဟိုရတ္တတို့ပြစ္စုပ္ပတ္ထံတို့ပဋ္ဌာန်တို့ကတော့တူမှာပဲ။ အဲသို့တော့အဲ့ဒီလက္ခဏာမှာလက္ခဏာမှာရှုတဲ့အခါမှာခုနဓာရအလိုက်ကွဲသွားမှာပေါ့ဒါကိုယောဂီသူတော်ကောင်းတယောက်ကရှုမယ်ဆိုရင်တော့မိမိကဘယ်တော့ဘယ်ဓာရကဘယ်ဓာရမှာဖြစ်နေတယ်ဘယ်ဓာရမှာဖြစ်နေတဲ့တရားယုံကို ရှုတာလေဆိုတာကိုတော့မိမိကနားလည်ဖို့လိုတာပေါ့နော်မိမိရှုနေတာဒီ ဘေဒောရမှာဖြစ်တဲ့တရားယုံလေးဒါကိုကိုယ်ကွယ်ပြပြတော့သိဖို့လိုတာပေါ့အဲတော့ဦးဇင်းတို့တခါလေမှာတကယ်ရှိတဲ့အပိုင်းမှာဟိုယောဂီတွေကကျွန်တော်ဒီယောဂီတွေကိုသင်ပေးရတဲ့အပိုင်းမှာပေါ့လေတခုချင်းကို သဘောမပေါက်တဲ့အခါကျတော့အခုလိုပေါ့တလယနာဝိဇာရဏလက္ခဏာတရားရမဏံဆိုဒါကဒီလိုပဲပါတယ်ဒီလိုပဲမှာတော့ယောဂီသူတော်ကောင်းတယောက်ကရှုလိုက်တယ်နောက်တစ်နေ့လာပြီးတော့တရားလျှောက်တယ်ကဲဘယ်လိုရှုခဲ့လဲတရားရုံရှုပြီးပြီဘုရားတရားရုံကိုလက္ခဏာတတပြစ္စုပ္ပတံဗရဒံရှုခဲ့ပြီးပြီဝိညာဉ်နဲ့ခန္ဓာကဲဘယ်လိုရှုလဲပြောကြည့်တယ်ဆိုတော့တရားရုံကလက္ခဏာပြောပါအာယုံ၆ပါးကိုတည်ခြင်းလက္ခဏာပါဗျာမဟုတ်ဘူးဘယ်ဝတိမှာတည်တာတုံးဆိုတော့ မဟုတ်ဘူးလေတဲ့ဝတိခွဲတရားမှမလိုပဲတဲ့ဇာထဲမှာအာဝန်6ပါးလုံးကိုသိရပဲဟုတ်လားဆိုလိုရင်ပြောတင်တာကဒါကနည်းနည်းတခါလေးမှတတိမထမ်းမိရင်မာတတ်တာပေါ့အဲ့တော့ဦးဇင်းတို့ရှေ့ကဟိုမနောဒရတို့ဟိုမနောဒရဟိုဇန်တို့စသည်အပြင်ပေါ့ဒီဘိုင်းတွေကိုလည်းဦးဇင်းတို့ပြောတဲ့အခါဒေါရအလိုက်ပြောခဲ့တာပဲအဲ့တော့ဒရာယုံကြမှာဦးဇင်းတို့ကခွင့်မပြောတော့ဘူးပေါ့ဒရာယုံနဲ့သူ့ဒေါရလိုက်ယူဒီလိုပြောလိုက်တာအဲ့ဒါကိုယောဂီကဟိုတချို့တော့လေဒါဟိုဟိုတတိလေးထားပြီးရှုသွားတဲ့ယောဂီတွေကြရင်တော့ ဒီရှုဘက်ကဟိုအထူးကြီးပြောနေကြမလို့ပေါ့အဲအဲ့လိုမဟုတ်လို့ရှိရင်တော့အလားဟိုယောဂီကလည်းတတိမထားဘူးဆိုရင်သူကဒီပိုင်းညီမှာပြောရတာအဲ့တော့တို့တကကြီးတကမကြီးဒါလေးတွေကိုအခုလိုတဲ့ကတရားနာတဲ့ကဒါကိုတတိထားသွားရင်အကယ်၍များမိမိတို့ကဒီလိုရှုခွက်တွေကိုရပြီဆိုခဲ့ရင်ပေါ့အဲဒါမိမိတို့လည်းဒီမှာတတိထားသွားနိုင်အဲဒါကလေးကြတော့ ဟိုဒုသဖြင့်တော့ပေါ့ပြီးတော့မှအခြေခံတဲ့အာနေတွေဒီရှုခွက်ပိုင်းကိုပဲအဓိကတာစုသွားတဲ့သူတော်ကောင်းတွေကြလိုအပ်တယ်ဒီအပိုင်းလေးတွေကိုသတိပေးရရှုတဲ့အပိုင်းဒါကလေးဆိုဦးဇင်းတို့ကလည်းကဲဒါတူပြီးရှုခွက်ကအတူတယ်ဆိုလို့ရှိရင်ကဲအဲတရားယုံဝိညာဉ်နဲ့ခန္ဓာကိုလက္ခဏာတတပိတုပဒံပရဒံရှုခဲ့ပြီးတော့ဒီလောက်ပဲပြောလိုက်တာအသေးသေးမပြောတော့မပြောတဲ့အခါဒါမားတတ်တာပေါ့အဲဒါဒီပိုင်းဒီမှာပေါ့ အဲတော်တော်မှားတာကိုကြုံရဘူးတွေယောဂီတွေအနေနဲ့ဒါကြောင့်မလို့ဒါကိုသတိထားပြီးတော့ရှုသွားရအောင်ပြီးတဲ့အခါကျတော့ဦးဇင်းတို့ဗာကြံတော်ဆိုတော့ဒီမနောရဝဇံကတော့ဦးဇင်းတို့ကဟိုနေ့ကပြောခဲ့တဲ့ဒီဟုတ်တော်နေရာမှာသူကအကျုံးဝင်တာပေါ့လေဟုတ်တော်နေရာမှာအကျုံးဝင်တယ်အဲ့တော့ဦးဇင်းတို့အဲ့ဒီဟိုဟုတ်တော်ဒီအဲပြင်သာတော်ဝတ္ထိတွေမှာဟုတ်တော်အနေနဲ့မနောရဝဇံကအလုပ်လုပ်မယ်ဆုံးဖြတ်မယ်အဲမနောရဝတ္ထိမှာကြတော့သူက ဒါမနောရာအောင်ဇန်အနေနဲ့ပါသူကအလုပ်လုပ်တယ်သူကလုပ်ငန်းကိစ္စပါလုပ်တယ်ပေါ့မနောရာရီအောင်ဇန်အရတာဆိုမနောရာတာမှာတော့အောင်ဇန်ကိစ္စပေါ့ဘဝင်ကိုလေအာယုံကိုစင်ကျင်နေဆိုတဲ့လုပ်ငန်းကိစ္စလုပ်တယ်အဲကျန်တာကတော့အတူတူပါပဲအဲနောက်တကကကဟိုသူကနီးစွာသောအကြောင်းပါပေါ့ဤသောသောအကြောင်းမှာကဟိုပြင်သောတော်ရာဝဇံမှာရှိတဲ့မနောဒွါရပြင်သောတော်ရာဝတိမှာရှိတဲ့မနောတော်ရာဝဇံဖြစ်ခဲ့ရင် အသူရှိကတဏိဒနာကဲချုပ်ပြသွားခြင်းနိနိတော်သောအကြောင်းအမနောဒွါရမှာဖြစ်တဲ့မနောဒွါရဝဇံဖြစ်ခဲ့ရင်တော့သူရှိမှာကသူကဘဝင်မရှိတယ်။ဒါကြောင့်မလို့ဘဝင်နဲ့ချုပ်ပြသွားခြင်းဒီသူကအနိသောသောအကြောင်းပေါ့။ကျန်တာတော့အကုန်တူတာပေါ့။အဲ့ပြီးတဲ့အခါကျတော့ဦးဇင်းတို့ဘာသွားမလဲဆိုတော့ဟိုတူတာတွေဦးဇင်းတို့ကြော်သွားမှာပေါ့နော်။အဲ့တော့ကနရူပါယုံ ကိုအောင်ယူတဲ့မနောရဝဇံတတ္တယုံကိုအောင်ယူတဲ့မနောရဝဇံဆိုတဲ့ဒီတဏှုတကမနောရဝတိတိဒီရူပောင်တတ္တယုံခန္ဓာယုံတတ္တယုံဘောဓဘာယုံဆိုတဲ့ဒီအာယုံတွေကိုပဲဆံရတော်ရအလိုက်အာယုံတွေကိုယူတယ်ဆိုတာလေးတစ်ချက်မှတ်ခဲ့ပေါ့အဲ့တော့ဦးဇင်းတို့ဒီဟောစဉ်မှာတော့ခက်မြန်မြန်လေးသွားကျင်တော့အခုလိုပဲပြောသွားမှာအကယ်၍မြန်ဒကာကြီးတွေဒကာမကြီးတွေဒီဘိုင်းကိုလည်းတိတ်နားမရှိဘူးဆိုရင်တော့ဟိုအမေအပြေဘိုင်းနဲ့ပြန်ပြီးတော့မေးလို့ရတာပေါ့နော်အဲ့တော့ဦးဇင်းတို့နောက်တစ်ခုသွားကြရအောင် အဲ့တော့ဒရာယုံလည်းပြီးပြီမနောရာဝဇန်လည်းပြီးပြီတော့ဒီလိုပဲဦးဇင်းတို့ဟိုသွားမှတ်ထားကြရအောင်ပေါ့အဲ့တော့နောက်တစ်ခုဒီထဲမှာထူးခြားတဲ့စိတ်တစ်ခုပေါ့မရှိပါသေးတဲ့စိတ်တစ်ခုဆိုရင်တော့မပြောရသေးတဲ့စိတ်တစ်ခုဆိုဟတိတုပ္ပတ်ပေါ့တော်တော်ဒီဟတိတုပ္ပတ်စိတ်ဒီဒါမန်တရားအထုတ်တဲ့အခုမှစပြီးဝိပဿနာအလုပ်ကိုပွားများအထုတ်တဲ့သူတော်ကောင်းတယောက်ပဲတော့လေဒါကစုစရာမလိုပါဘူးစုစရာမလိုဘူးလို့ပြောချင်တာကဒီဟတိတုပ္ပတ်စိတ်ဆိုတာက ဟိုယန္တာပုဂ္ဂိုလ်ဘုရားယန္တာပုဂ္ဂိုလ်တွေတဏ္ဍာမှာပဲဖြစ်တယ်အာသောဂုံခန်းနေတဲ့ကိရိတာအာသောဂုံခန်းနေတဲ့ယန္တာပုဂ္ဂိုလ်တွေတဏ္ဍာမှာပဲဖြစ်တဲ့အတွက်ကြောင့်ဥမပေါ်များထုံးမဲ့အဲဘုဒ္ဓကလျာဏဘုဒ္ဓရှင်သူတော်ကောင်းတယောက်နေနေတော့ဒီဟတိတုတ်ကစိတ်ကိုရှုစီတာမလို့ဘာဖြစ်လို့သူသူတော်ကောင်းရဲ့တဏ္ဍာမှာလည်းမဖြစ်လို့သို့တော့ဩစဉ်အနေနဲ့တော့ဦးဇင်းတို့ဒီအတိတုတ်ကစိတ်ကလေးကိုလည်းနားလည်ထားဖို့လိုတာပေါ့အဲ့တော့အတိတုတ်ကစိတ်ဆိုတာသောမနတသာဂတ သောမနတသကတာဟိတုကကရိယာသောမနတသဟာကိုအဟိတုကကရိယာစိတ်ပဲအဲသူကလုပ်ငန်းသူကကိုယ်ပိုင်လက္ခဏာကိုပြောပါဆိုရင်တလာရဲ့တလာရမဏဝိဇာဏနာလက္ခဏာသူလည်းပဲအာုံ6ပါးကိုထိုက်ခြင်းတို့သိပါထိုက်ခြင်းတို့ဆိုတော့ကနာဒါရလိုက်ပေါ့နောက်သူရဲ့လုပ်ငန်းကိစ္စကိုပြောပါလုပ်ငန်းကိစ္စဆိုခဲ့ရင်တော့အဲတော့လက္ခဏာဒီအာုံ6ပါးကိုထိုက်ခြင်းတို့သိတယ်လို့ဒီလိုမှတ်ထားရအောင် နောက်လုပ်ငန်းကိစ္စကိုပြောပါဆိုတော့ကိစ္စဝတိနာအရဟံတံအနုရာရေတုဝိထုတုဟတိတုပ္ပါဒဟတိတုပ္ပါဒနာအရတ္တာဟောသူကလုပ်ငန်းကိစ္စကဘာလဲလုပ်ငန်းကိစ္စကဘာလဲဆိုတော့ယန္နာရှင်သူများတို့ဤတဏ္ဍ၌တာလျင်မမြတ်ထုတ်ကုန်သောအယုစုပိဋ္ဌာအစဉ်အစသောအာယုန်တို့၌ ပြုံးရွှင်ခြင်းကိုဒါလင်ဖြစ်စေခြင်းတဲ့ဒါသူ့ရဲ့လုပ်ငန်းကိစ္စအဲ့တော့လွယ်လွယ်ပြောရင်တော့ယန္တာရှင်သူမြတ်တို့တန်တန်မှာဒါပြုံးရည်ခြင်းကိုဖြစ်စေတော့ဒါလုပ်ငန်းကိစ္စကိုသူလုပ်တယ်လို့ပြောလို့နားလည်သဘောပေါက်ရမှာဖြစ်တယ်။နောက်တစ်ခါတရားဘာဝပြစ္စုပ္ပဒါနာသူ့ကိုညာထဲမှာဆင်ញင်လိုက်တယ်ဆင်ញင်လိုက်တဲ့အခါကျဘာဖြစ်တော့ အဲပြုံးရွှင်ခြင်းကိုဖြစ်စေတတ်တဲ့သဘောတရားပဲဉာဏ်သာအရှင်သူမြတ်ဒီတဏ္ဍာမှာပြုံးရွှင်ခြင်းကိုဖြစ်စေတတ်တဲ့သဘောတရားလို့ဒီလိုနားလည်တာနောက်သူကနီးစွာသောအကြောင်းအရယဝတ္ထုပဋ္ဌာနံဧကန်တတော်ရယဝတ္ထုပဋ္ဌာနံသူကနိစွာသောအကြောင်းဒီဧကန်တစင်စေအားဖြင့်အရယဝတ္ထုကိုမိလွဲပြီးတော့ဖြစ်တယ်အရယဝတ္ထုဒီသူကနိစွာသောအကြောင်းဒါက အတိတုပ္ပစေကလက္ခဏာတ္တပိစုပဋ္ဌံပဋ္ဌံဆိုတော့ဒီပိုင်းလေးပြီးရင်တော့ဦးဇင်းတို့ဒါဝိညာဉ်နဲ့ခန္ဓာပေါ့ဝိညာဉ်နဲ့ခန္ဓာတော့ပြီးပြီတယ်လို့ပြောလို့ရတယ်ဝိညာဉ်နဲ့ခန္ဓာပိုင်းမှာလက္ခဏာတ္တပိစုပဋ္ဌံပဋ္ဌံတော့ဦးဇင်းတို့သုတိစိတ်ကတော့ဦးဇင်းတူလို့ဟိုးရှိကပရိတန်နေစိတ်ကိုစပြောတဲ့ကပရိတန်နေစိတ်ပုံဝင်စိတ်ပြီးတော့သုတိစိတ်ကိုတခါလေးပြောခဲ့တာပေါ့သုတိဆိုတဲ့ဝိညာဉ်နဲ့ခန္ဓာအကြောင်းလည်းပြောခဲ့ပြီးပြီပေါ့ တော့ဦးဇင်းတို့ဒီနေ့တော့ဒီဝိညာဉ်နဲ့ခန္ဓာဘိုင်းကဒီမှာပဲသင်ကြရအောင်အဲ့တော့နောက်တစ်ခုကတော့ဝေဒနာခန္ဓာဘိုင်းပေါ့ဝေဒနာခန္ဓာဘိုင်းကိုဆက်သွားရအောင်အဲ့တော့ဝေဒနာခန္ဓာဘိုင်းကိုဆက်သွားရင်တော့ဝေဒနာဆိုတာကတော့အနုဘဝနာလက္ခဏာဝေဒနာပဲခံစားတတ်တဲ့ဝေဒနာပေါ့အဲ့တော့ဝေဒနာဘယ်နှမျိုးရှိလဲဆိုတာကိုတော့ဦးဇင်းတို့အခြေခံလေးဒါတို့ဒီကကြီးတို့မှသိပြီးသားနားလည်ထားရမှာပေါ့အဲ့တော့ဝေဒနာကဦးဇင်းတို့၅မျိုးရှိတာပေါ့နော် အဲ့တော့ဝေဒနာကိုသူ အချို့အပြင် ပြောမယ်ဆိုရင်တော့ဝေဝေဒိတလက္ခဏာပဲဝေဒိတလက္ခဏာဒါခံစားတတ်လို့ဝေဒနာအဲ့ဝေဒနာကသူကဟိုသူ့ရဲ့ဆံရဝေဒနာပေါ်မူတည်ပြီးတော့သူကကိုယ်ရသွားတာပေါ့ကိုယ်သွားတော့ဦးဇင်းတို့ဝေဒနာ၅မျိုးဒုက္ခဝေဒနာဒုက္ခဝေဒနာသောမနတဝေဒနာသောမနတဝေဒနာဥပက္ခဝေဒနာဆိုပြီးတော့ဝေဒနာ၅မျိုးအဲဝေဒနာ၅မျိုးကိုသူ့ဆံရဆံရဝေဒနာတိုင်းပဲဦးဇင်းတို့ ကယ်ရှုတဲ့ရှုွက်ကြတော့ဒါရှုသွားရမှာဖြစ်တယ်အဲ့တော့နံပါတ်1ပေါ်ဦးဇင်းတို့ဒုက္ခဝေဒနာလေးကစပြီးတော့သွားကြရအောင်အဲ့ဒုက္ခဝေဒနာဆိုတာကိုဟိုဝေဒနာတော့တူတယ်ဒုက္ခဝေဒနာဆိုတာဘာလဲလို့ဒီလိုမျိုးဖြစ်မှာဆိုလို့ဒီဦးဇင်းတို့ဝိတ္တုတိမတ်မှာပေါ့အဲ့သူကဘာပြောထားတော့ဆိုတော့ဒုက္ခဝေနာဆိုတာကုသလဝိပါကိနကာယဝိညာဏိနတံပယုတ်တံဒုက္ခံဆိုပြီးတော့ဒီ ဒုက္ခတာကိုကာဝิญဉ်စိတ်နဲ့ရှင်ပြီးတော့ဖြစ်တဲ့ဝေဒနာကိုဒါဒုက္ခဝေဒနာလို့ဒီလိုခေါ်တယ်အဲ့တော့ဝေဒနာဒီတပ္ပစိတ်တာဒါရဏစိတ်တိဖြစ်တဲ့စိတ်အလုံးနဲ့ရှင်နေအဲတို့ရကြောင့်ခုနကာဝิญဉ်စိတ်ဖြစ်တဲ့အခါမှာဝေဒနာဆိုတာပါတယ်အဲဒီကာယဝิญဉ်စိတ်ကခုနဒုက္ခတာကိုကာဝิญဉ်ဖြစ်ရင်အဲ့ဒီကာဝิญဉ်စိတ်နဲ့ရှင်တဲ့ဝေဒနာဒီဒုက္ခဝေဒနာဖြစ်တယ်ပေါ့အကယ်၍အကုသရဝိပ္ပ ဒုက္ခသောကုကာဝိညာဉ်ဖြစ်ခဲ့ရင်အဲသူနဲ့ရှင်ဖြစ်တဲ့ဝေဒနာဝေဒနာတော့ဝေဒနာဒီစိတ္တိပဲသို့တော့ခုနဒုက္ခသောကုကာဝိညာဉ်နဲ့ရှင်တဲ့အတွက်ကြောင့်ထိုဝေဒနာသည်ဒါဒုက္ခဝေဒနာလို့ဒီလိုသဘောပေါက်ရအောင်နောက်ပြီးတဲ့အခါကျတော့သောမနတဝေဒနာသောမနတဝေဒနာဆိုတော့ဦးဇင်းတို့သောမနတသဟဂုတ်စိတ်ကြီးရှိတာပေါ့အကုသိုလ်ထဲမှာလည်းရှိတယ် အကုသိုလ်တွေမှာလည်းပဲကုဏကမ္မဝဒရကုသိုလ်ဝိဘကရိယာအရူပဝဒရကုသိုလ်ဝိဘကရိယာအရူပဝဒရကုသိုလ်ဝိဘကရိယာလောကုတ္တရာဆိုပြီးတော့လောကုတ္တရာစိတ်အကျယ်ပေါ့အဲဒီထက်မှာသောမနတ္တသာကုစိတ်ကြီးရှိဟိုစင်းတော့အကုန်လုံးဒူရဆွဲပြီးပြောကြမယ်ဆိုရင်တော့60နံပါတ်အဲ60နံပါတ်တော့သောမနတ္တသာကုစိတ်ကြီးနဲ့ရှင်ပြီးတော့ဖြစ်တဲ့ဝေဒနာဖြစ်ခဲ့၏အဲဒါ သောမနတဝေဒနာပဲအဲ့တော့ဝေဒနာစေတသိက်ကလေးကတလုံးလေးပဲဒါကြောင့်မလို့ဝေနဲ့ခန္ဓာလို့ပြောတော့ကတော့ဦးဇင်းတို့ဟိုခန္ဓာ၅ပါးဖွဲ့တော့ကတော့မာတိစိတ်ဒီဝိညာဉ်နဲ့ခန္ဓာသူပြီးတော့သူနဲ့ရှင်မောရှင်မဲ့စေတသိက်တွေကဝေဒနာဒီဝေနဲ့ခန္ဓာတင်ညာဒီတင်ညာခန္ဓာဝေဒနာတင်ညာမှာကျွင်းတဲ့စေတစေတသိက်အလုံးဒီသင်္ခါရခန္ဓာလို့တလုံးပြောခဲ့တာပြောခဲ့ပေမဲ့ဒီမှာကျတော့အဲ့ဝေဒနာလေးတစ်လုံးလေးကပဲခုသောမနတသာအခုစိတ်တွေနဲ့ရှင် ပြီးတော့ဖြစ်တဲ့ဝေဒနာဆိုရင်ဒါသောမနတဝေဒနာတလို့ခေါ်ရမှာပေါ့ နောက်ဒေါမနတဝေဒနာဆိုတာကတော့ခုနဒေါမနတတာကုစိတ်နှစ်ပါးနဲ့ရှင်ပြီးတော့ဖြစ်ဒါဒေါမနတဝေဒနာနောက်ဥပကဝေဒနာဆိုတာခုနအကျွေးနဲ့ပေါ့ကျွေးနဲ့ဆိုတာကာယတာကာယဒုက္ခတာကုကာဝဉ္ဇဉ်ဒုက္ခတာကုကာဝဉ္ဇဉ်စိတ်နှစ်ပါးဟိုဒေါမနတတာကုစိတ်62ပါးနောက်တစ်ခါဒေါမနတတာကုစိတ်နှစ်ပါးကကျွင်းတော်55ပါးသောစိတ်ရှိတယ်ဥပက္ခနဲ့ရှင်တဲ့စိတ် အဲဥပက္ခနဲ့ရှင်တဲ့စိတ်အလုံးနဲ့ရှင်တွဲပြီးတော့ဖြစ်တာလေဝေဒနာစိတ်တိတ်ကသူကစိတ်တိုင်းနဲ့ရှင်တာဖြစ်တဲ့အတွက်ရှင်တယ်အဲဝေဒနာကြရင်တော့ဒါဥပက္ခဝေဒနာလို့ဒါလိုခေါ်တယ်လို့ဒါလိုနားလည်ရမှာပေါ့အဲလိုနားလည်ပြီးဦးဇင်းတို့ဒီဒီဝေဒနာကို၅မျိုးကိုနားလည်ပြီးတော့စပြီးတော့လက္ခဏာတတ္တပြစ္စုပ္ပတ္တံပဋ္ဌာန်နေနဲ့ရှုလို့ရပြီအဲ့တော့ဒီညမှာလည်းပဲဦးဇင်းတို့ကြုံလို့ပေါ့လေတကယ်ရှုခွက်ပိုင်းလေးနဲ့နည်းနည်းလေးဆက်ဆက်ပြီးတော့ပြောရအောင် လွှဲအောင်ဆိုတဲ့အခါကျတော့ဒီရှုခွက်ကိုရှုတော့မယ်ဆိုရင်သူတော်ကောင်းတယောက်ကအမြဲတမ်းတော့စစားခြင်းမှာတမာရီလေးထူထောင်အာတမာရီထူထောင်ပြီးတဲ့အခါရုပ်တည်နဲ့လေးအစ္စဒဗိဒကိုသိအသိပြီးတဲ့အခါကျတော့ခုနကျောင်းကျောင်းဆက်နေမှုပြိတ္တသမုပ္ပါကိုရှုပြီးသားဖြစ်နေတဲ့အတွက်ကြောင့်ဒီလက္ခဏာရတ္တပြစ္စုပ္ပတ္တံပရတ္တံရှုခင်နေတာကိုကရှုပြီးသားဖြစ်တော့ကျောင်းကျောင်းဆက်နေမှုပြိတ္တသမုပ္ပါကိုလည်းပဲဆိုင်ရဆိုင်ရပေါ့ဥမာအနည်းဆုံးတော့ဒီပြစ္စုပ္ပန်နဲ့အတိတ်ကိုတော့ဒါကျောင်းကျိုးလေးစစ်တာကိုအရင်ဆုံးသိသိအဲပြီးတဲ့အခါကျတော့မှမလုပ်မလို့ ဒီလက္ခဏာတတပစ္စုပန်ဗရဏရှုွက်ကိုသွားအဲဒီလိုသွားရတာပေါ့ဒါကတော့တကယ်ရှုစဉ်ကြတော့အဲအားလည်းဦးဇင်းတို့ကဟိုယောဂီတယောက်ကိုလက္ခဏာတတပစ္စုပန်ဗရဏပေါ့အခုရှုွက်ကိုသင်ပေးလက်စားပေါ့အဲ့တော့အဲ့ဒါယောဂီတယောက်ကသူကဘာဖြစ်တုံးဆိုတော့ဒီတိုင်းပဲသူကတမာတိတော့ထူထောင်နေတမာတိထူထောင်ပြီးတဲ့အခါကျတော့တန်းပြီးတော့ဒီလက္ခဏာတတပစ္စုပန်ဗရဏကိုရှုရှုတော့ခုန ဟိုလက္ခဏာရတ္တပြစ္စုပ္ပတ္ထံဒီသိပြီးတော့ကိစ္စမရှိပြီမှာဗရဒ္ဒံရောက်လာတဲ့အခါခုနအကြောင်းတရားတချို့တချို့အကြောင်းတရားခုနအတိတ်ကအကြောင်းတရားနဲ့ဆက်ဆက်တယ်အဲ့ဒါကိုရှုမယ်လို့တော့ရှုလို့မရတော့အစာကိုတော့ဦးဇင်းတို့ကမရှုခင်ကဟိုဗရဒ္ဒံကဘာဘလို့ဟိုနားလည်အောင်ကြိုးစားရမယ်ဆိုပြီးတော့ဟိုလမ်းကြောင်းတော့ပြောပြတာပေါ့ပြောပြတော့သူကရှုမရဘူးရှုမရတော့နောက်တစ်နေ့ကျတော့တရားပြန်ပြီးတော့လျှောက်တဲ့နေ့ကျတော့ပြန်လျှောက်တယ်အဲရှုလို့မရဘူးကဲရှုပုံပြောကြည့်ဆိုတော့အဲ့လိုပေါ့သူက ဒီပရိသတ်သုံးပါးရှုခွက်တွေကိုလည်းကြိုးရှုမထားဘူးရှုမထားတဲ့အခါကျတော့ပြန်သိသိတဲ့အပိုင်းမှာကျတော့သူကခက်သွားတာပေါ့အဲ့တော့တကယ်ရှုပြီဆိုရင်တော့ဒီလိုအစဉ်တိုင်းကြီးရှုရတယ်မာရီကိုပြန်ထူတောင်ရုပ်တည်နံနေတိမ့်ကြည့်ပရိသတ်သုံးပါးရှုခွက်ကိုအနည်းဆုံးပြစ္ဆုတ်ပန်တဲ့အတိတ်ကိုဒါအကြောင်းကျိုးလေးဆက်ထားဆက်တာပြီကမှဒီဟာကိုသွားရင်မလွယ်ရပါတော့နောက်တကအခုဒီကုကုလိုပေါ့ကုဒုက္ခဝေနာကိုရှုတော့မယ်ဆိုရင်ဒါကာသာကိုဒုက္ခတာကိုကာဝဉ္ဉ္စိတ်ပေါ့ဒုက္ခတာကိုကာဝဉ္ဉ္စိတ် ဖြစ်အောင်အခုကဒီဝတိပေါ့ကာရရဝတိဖြစ်အောင်လားပောတဘာယုံတစ်ခုကိုအာရုံယူရမယ်ဒီလိုအာရုံယူမှဒီဒီဝิญဉ်စိတ်တွေဖြစ်မှာပေါ့အကားဝิญဉ်စိတ်တွေဖြစ်မယ်အဲကာရတာကာရရဝတိတွေဖြစ်မယ်ဖြစ်တဲ့အခါကျမှသူ့မှဖြစ်တဲ့လက္ခဏာတွေကပြစ္စုပ္ပတ္တံပဋ္ဌာန်ကိုကိုကရှုရမှာဖြစ်တယ်ဒီလိုလဲနားလည်ရမှာကဲထားပေါ့ကဲအဲ့တော့ဦးဇင်းတို့ဒုက္ခဝေဒနာကိုစရှုတော့မယ်ဆိုတော့ဒုက္ခဝေဒနာရဲ့လက္ခဏာကိုပြောပါဆိုတော့ဣဒ္ဓဘောဓဘာနုဘာဝနာလက္ခဏံဒုက္ခံ ဒုက္ခဝေဒနာရဲ့ကိုယ်ပိုင်လက္ခဏာ။ဘာပြောလို့ဆိုတော့အိဋ္ဌဖောတဘာယုံဤအရာသာကိုခံစားခြင်းအိဋ္ဌဆိုတာတော့ဒါကောင်းမြတ်တဲ့နှစ်သက်တဲ့နှစ်သက်အပ်သောအာယုံပေါ့ဒါကိုအိဋ္ဌယုံလို့ခေါ်တယ်။အဲဒီအိဋ္ဌယုံကတော့ဦးဇင်းတို့တဘာဝအိဋ္ဌယုံရှိတယ်ပရိကပ္ပအိဋ္ဌယုံဆိုပြီးတော့ဒီလိုအာယုံနှမျိုးရှိတော့ဒါဦးဇင်းတို့နံကမ္မထံပိုင်းကပြောခဲ့ပြီးသားပေါ့။အဲ့တော့တဘာဝအိဋ္ဌယုံဆိုတာကတော့ဥမာတချို့ချို့အာယုံကြီးရှိတာပေါ့ အဲချိုးချိုးအာယုံတွေကသူ့တဘာဝကိုကကောင်းမြတ်နေတာတဘာဝကိုကကောင်းတဲ့အာယုံကြီးပေါ့ဒါကိုတော့တဘာဝအိထာယုံတချို့ချို့အာယုံတွေကတော့တဘာဝဟာကောင်းတာမဟုတ်ဘူးအဲဒါပေမဲ့စီမံပြီးတော့ပြုပြင်ထားလို့ပရိကပ္ပဒါကြံစည်ထားတယ်ပြုပြင်ထားတယ်ပြုပြင်ထားတဲ့အတွက်ကြောင့်သူကကောင်းတာပေါ့ဒါကိုတော့ပရိကပ္ပအိထာယုံလို့ခေါ်တယ်အဲ့တော့ဒီညမှာလည်းတို့တူပဲအဲ့အိထာယုံကိုအဲအိဋ္ဌဘောဓဘာယုံပေါ့အိဋ္ဌဘောဓဘာယုံကို ခံစားခြင်းဒါဒုက္ခဝေဒနာဒါလိုနားလည်ရအောင်အဲ့တော့ခန္ဓာကခုနအိဋ္ဌာယုံကခုနနှစ်မျိုးဖြစ်နိုင်တာပေါ့တဘာဝအိဋ္ဌာယုံလည်းဖြစ်နိုင်တယ်ခုနကြံစည်ထားတဲ့ပရိကပ္ပအိဋ္ဌာယုံလည်းဖြစ်နိုင်တယ်အဲဒါကိုတကယ်ကာတော်တော်ဝတိကကာဝဉ္ဉ္စိတ်ကိုရှုတတ်တဲ့သူတော်ကောင်းဖြစ်ရင်တော့ဒါကတော့နားလည်ပြီအဲ့တော့ပြန်ပြောမယ်ဦးဇင်းတို့ဒုက္ခဝေဒနာရဲ့လက္ခဏာကိုပြောပါဆိုရင်အိဋ္ဌကောင်းမြတ်သော အတွေ့အထိလို့ခေါ်တဲ့ဘောဓဘာယုံဤအရာတာကိုခံစားခြင်းသဘောတဲ့ဒါဒုက္ခဝေဒနာရဲ့ကိုယ်ပိုင်လက္ခဏာအနောက်ကသူကရတ္တလုပ်ငန်းကိစ္စကိုပြောပါဆိုတံပယုတ်တာနံဥပဗျူဟနာရတံဒါတံပယုတ်တရားတို့ကိုလွန်စွာ တိုးဝါစီခြင်းအလုပ်ငန်းကိစ္စရှိတယ်တံပယုတ်တရားဆိုတော့ခုနဒီကဝိညာဉ်စိတ်မှာရှင်ပြီးတော့ဖြစ်တဲ့ အဲစိတ်စေတသိက်ကစေတသိက်ကခုနှလုံးပဲရှိတာပေါ့အဲ့တော့အသိစိတ်နဲ့ပေါင်းရှစ်လုံးပေါ့အဲ့ရှစ်လုံးထဲမှာဒီဒုက္ခဆိုတဲ့ဒီဝေဒနာလေးကသူနဲ့ရှင်မောရှင်ပဲဆိုတော့ကြံတဲ့ခုနှလုံးပေါ့နော်အသိစိတ်ကေဖတ်တာရဲ့ဝေဒနာကျင်လိုက်တော့သင်ဖတ်တာဝေဒနာကျင်လိုက်တော့သင်ညာစေတနာဧကဂတာဇီဝတိနိမနတိကာလာဆိုတဲ့ကြံတဲ့ခုနှလုံးပေါ့အဲ့ဒါသူရဲ့တံပယုတ်တရားအဲ့တံပယုတ်တရားတွေကိုတိုးဝါစီတယ်ဒီလိုနားလည်ရတယ် တော့တိုးပွားစီတယ်ဆိုတာဘာပြောတာလဲတိုးပွားစီတယ်ဆိုတာဟိုစေတသိက်အလုံးတွေကမှရှစ်လုံးကနေကိုးလုံးစေလုံးဖြစ်တာဒါလိုပြောတာမဟုတ်ပို့ပြီးတော့သူကသူနဲ့ရှင်မောရှင်မဲ့စေတသိက်ကိုအားကောင်းစီတာပေါ့နော်ဒါကိုတိုးပွားစီတယ်လို့ဒါလိုပြောတယ်အာနောက်တစ်ခုကြတော့သူကဟိုသူ့ကိုညာထဲမှာဆင်ကျင်လိုက်ပြီးဒုက္ခဝေဒနာဆိုတာဘယ်လိုသဘောရှိသလဲဒီဝေဒနာကိုဆင်ကျင်တဲ့အခါကျတော့ကာယိကအတ္တာရပဋ္ဌာနံတဲ့ဟော ကို၌ဖြစ်သောတာယာအပ်သောသဘောတရားလို့ညာထဲမှာထည့်လာတယ်။အဲဒုက္ခဝေဒနာဆိုတာကိုယ်နဲ့ဆက်တယ်ဒီကာယကဒုက္ခဖြစ်တာ။ဩကာယကဒုက္ခဖြစ်တဲ့ကဒီကိုယ်ကာယနဲ့ဆန်းလိုက်ပြီးတော့အတွေ့အထိကိုယ်ကာယနဲ့ဆက်ပြီးတော့တာယာဝေသဘောတရားပဲလို့ဒီလိုနားလည်လာတယ်။အဲဒါကပြစ္စုပ္ပတ္ထံ။နောက်ဗရဒ္ဒနေသောသောအကြောင်းကိုပြောရင်တော့ကာယင်တတိတိနေစွာသောအကြောင်းလေ။ကာယင်နေသောကိုယ်အကြည်ဓာတ်ကလေးပေါ့။အဲ့တော့ကိုယ်အကြည်ဓာတ်ကလေးမှမရှိလို့ရှိရင်ကာယဝဉ္ဉေစိတ်မဖြစ်ဘူး။ ကာယဝิญဉ်စိတ်မဖြစ်ရင်ကာဒုက္ခဝิญဉ်စိတ်နဲ့ရှင်ပြီးတော့ဖြစ်ရတဲ့ဒီစေတသိက်တည်းဟူသောဝေဒနာလေးတွေလည်းဖြစ်ခွင့်မရှိဘူးမရှိတဲ့အတွက်ကြောင့်သူကဒါဒီကာယကဒုက္ခလို့ခေါ်တဲ့ဒီဒုက္ခဝေဒနာမဖြစ်ဘူးပေါ့ဒါတော့နားလည်ရမယ်ဒုက္ခဝေဒနာမဖြစ်ဘူးအကြောင်းမလို့ဒီဒုက္ခဝေဒနာရဲ့နှီးသွားသောအကြောင်းကိုပြောပါဆိုရင်ကိုယ်အကြည့်ဒါကာယအကြည့်ကိုယ်အကြည့်ဒါကလေး ကာယပတာရလို့ခေါ်တယ်ကာယင်တရီလို့ခေါ်တယ်ကိုယ်ကြည်တက်ကလေးဒီနည်းစွာသောကြောင့်ဒါလိုနားလည်ရမယ်အဲ့တော့ပြန်ပြီးတော့ဒုက္ခဝေဒနာကိုပြောမယ်ဆိုရင်အာအိဋ္ဌကောင်းမြတ်သောအတွေ့အထိအာယုံဤအရာတို့ခံစားခြင်းသဘောလက္ခဏာဒုက္ခလုပ်ငန်းကိစ္စကသူနဲ့ရှင်မောရှင်ဘက်တံမြုပ်တရားတွေကိုတိုးပွားစေခြင်းဆိုတဲ့လုပ်ငန်းကိစ္စညနေမှာရှိကျူးတင်လာပုံအချင်းအရာနဲ့ပြောပါဆိုရင်သူတော်ကောင်းတယောက်ကဆင်ကျင်လိုက်တဲ့အခါဩ ကို၌ဖြစ်တဲ့ตาယာအပ်တဲ့ตาယာဝယ်သဘောတရားလို့ညာထဲမှာရှိရှိဒီမင်းသူကနိစ္စသောအကြောင်းကိုပြောပါဆိုရင်ဒါကာယအကြည်တတ်သည်သူကနိစ္စသောအကြောင်းဒါဒုက္ခဝေဒနာပြီးတဲ့အခါကျတော့ဒုက္ခဝေဒနာကိုတစင့်တက်ပြီးသွားအော်ဒုက္ခဝေဒနာကြတဲ့အခါကျတော့ဘာပြောတော့အနိဒာဘောဓဘာနုဘဝနာလက္ခဏံဒုက္ခံတမယုတ်ဒါနံမိလဗန္ဒရတံကာယိကာဘာဒပစ္စုပ္ပဒါနံကာယိန္တရိယဗရဋ္ဌာနံ ဟောအဲ့တော့သူ့ရဲ့လက္ခဏာကိုပြောပါဆိုအနိဋ္ဌဘောဓဘာယုံဤအရတာကိုခံစားခြင်းတဘောဟောသင်တို့ခုနပြောခဲ့တာပေါ့အဲဒုက္ခတာကိုကာဝဉ္ဉ္စိဉ္ဉ္ရှင်တွဲဖြစ်တဲ့ဝေဒနာအဲ့ဝေဒနာဒီဒုက္ခဝေဒနာလို့ဆိုတဲ့အတွက်ကြောင့်သူကဘောဓဘာယုံကိုကိုယ်အရတာကိုခံစားမှာပေါ့အဲ့တော့အဲ့ဘောဓဘာယုံဆိုတာဘယ်လိုဘောဓယုံဆိုဒုက္ခတာကိုဖြစ်တဲ့လို့ကြောင့်သူကအနိဋ္ဌာယုံဖြစ်တဲ့မကောင်းသောဒါအတွေ့အထိပေါ့အဲ့မကောင်းသောအတွေ့အထိကိုခံစားတဲ့သဘောဒုက္ခဝေဒနာပဲ အဲ့တော့ဒကာကြီးဒကာမကြီးဒီကြောင့်ဥမာလေးတခုပြောဥမာမိမိတို့ကျမ်းမာရေးမညီမျှတဲ့အခါမျိုးမှာပေါ့ခန္ဓာကိုယ်ကနာကျင်နေကြိုက်ခဲ့တဲ့ဇတိအပြင်ဒီလိုမျိုးဝေဒနာတစ်ခုကြည့်ရင်ဒါကာယကဒုက္ခဝေဒနာလို့ခေါ်တယ်အဲ့တော့ကာယတာကာယကာယကကာယတာကိုဝိညာဉ်ကာယတာကိုပေါ့ဒီဝိညာဉ်စိတ်တွေဖြစ်တယ်အဲ့ကာယဝိညာဉ်နဲ့ရှင်တွဲပြီးတော့ဘာဖြစ်မနေလို့ဆိုတော့ဒီဝေဒနာတစ်ခုဖြစ်မယ်အဲ့ဝေဒနာကိုဒါ ဒုက္ခဝေဒနာလို့ဒီလိုခေါ်တာဒါကြောင့်မလို့သူကခံစားတော့အနိဋ္ဌာယုံဖြစ်တဲ့ဘောဓဘာယုံကိုခံစားတယ်တဲ့အဲ့ဒါကတံပြုတ်တာနဲ့မိလာဗနာရတံတံပြုတ်တရားတို့ကိုညှိုးကြုံစီတယ်ဒါသူကလုပ်ငန်းကိစ္စအတံပြုတ်တရားတွေကိုညှိုးနှွမ်းသွားတယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီစိတ်ပြူတော့ကိုနုဆိုသလိုပဲ တကားလည်းချမ်းသာတဲ့အတွေ့အထိလေးကိုတွေ့ထိနေရတယ်ဆိုရင်မျက်နှာလေးကပြုံပြုံပြုံပြုံနေဟုတ်လားအဲ့တော့သူ့ရဲ့ခံစားချက်ကလေးကသူကဘာဖြစ်တော့ဆိုတော့ကောင်းမြတ်နေတဲ့ကတံပြုံတရားတွေကတိုးဝါနေတယ်လို့တလုံးပြောရ။အော်နောက်တစ်ခါကျတော့ဆင်းရဲတဲ့ဝေဒနာကိုတွေ့ထိရတဲ့အခါဒုက္ခဝေဒနာကိုခံစားနေရတဲ့အခါကျတော့မျက်နှာလေးကိုကညှိုးနှွမ်းသွားတယ်။ဘာဖြစ်လို့လဲသူကတံပြုံတရားတွေဒီဝေဒနာနဲ့ရှင်တဲ့တံပြုံတရားတွေကလည်းညှိုးနှွမ်းသွားတော့စိတ်ကညှိုးနှွမ်းသွားတယ်စိတ်စိတ်တိတိညှိုးနှွမ်းသွားတော့ဒီရုပ်တရားလည်းညှိုးနှွမ်းတဲ့သဘောရှိတာ အဲ့တော့ဒီသဘောပဲဒါကြောင့်မလို့သူနဲ့ရှင်ဘက်တံမျိုးတရားတွေကိုညှိုးနှံစေတတ်တယ်သူကဒါကိုပြောတယ်။အော်နောက်တကသူကညံထဲမှာရှေ့ကျူဆင်လိုက်တယ်ရှေ့ကျူပြီးတော့ညံထဲမှာဆင်ကျင်လိုက်တဲ့အခါမှာရှေ့ကျူထင်လာတာထင်လာတဲ့အချင်းညာအနေနဲ့ဆိုရင်ကာယိကဘာဒာပြစ္စုပ္ပတ္ထာနာကိုယ်၌ဖြစ်သောနှိစ္စတတ်သောသဘောတရားဟောဒုက္ခဝေဒနာဆိုကိုယ်၌ဖြစ်တဲ့နှိစ္စတတ်တဲ့သဘောတရားသူကဟိုသူနှိစ္စနေလို့လေဒါဆင်းရဲတာပေါ့ဆင်းရဲတဲ့ဝေဒနာဖြစ်တာဒါကြောင့်မို့လို့သူက ကို၌ဖြစ်သောနှိမ့်ဆက်တတ်သောသဘောတရားတဲ့ဒါလိုနားလည်ရအောင်။ဩနောက်တစ်ခါကာယကာယင်္ဂရိယာပဒဋ္ဌာနံသူကနိသောသောအကြောင်းကိုပြောပါဆိုရင်သောသောကပြောတဲ့အတိုင်းပဲကာယင်္ဂရိလို့ခေါ်တယ်ကိုအကြည်တက်ကလေးဒီသူကနိသောသောအကြောင်းပဲတဲ့ဒါကဒုက္ခဝေဒနာရဲ့လက္ခဏာလတ္တပိစုပတ္တံပဒဋ္ဌံ၄ချက်အနိဋ္ဌာယုံဖြစ်တဲ့ဘောဓဘာယုံရဲ့အရာသာကိုခံစားတဲ့သံယုတ်တရားတွေကိုညှို့နှွမ်းစေတယ် ကိုယ်၌ဖြစ်တဲ့နှိစ္စတတ်သောသဘောတရားလိုဉာဏ်မှရှိရှုတင်လာမယ်။အကာယအကြည်တက်ကနှိသောသောအကြောင်းဖြစ်မယ်။ပြီးတဲ့အခါကျတော့သောမနတဝေဒနာကိုသွားကြရအောင်။သောမနတဝေဒနာကျတော့ဒိဋ္ဌာရမဏနုဘဝနာလက္ခဏံသောမနတံဟောဒိဋ္ဌာရမဏနုဘဝနာလက္ခဏံသောမနတံယထာတတဝါဣဋ္ဌာကာရတံဘောဂရတံစေတတိကအတ္တရပစ္စုပ္ပတ္ထနံ ပတ္တတိပရဒ္ဌာနံဒါသောမနတကေလက္ခဏာရတ္တပိစုပတ္တံပရဒ္ဌာအဲ့တော့လက္ခဏာကဘာပြောလို့ဆိုတော့တဘာဝပရိကမဖြစ်တဲ့အိဋ္ဌာယုံကိုခံစားခြင်းသဘောခုနတဘာဝအိဋ္ဌာယုံပဲဖြစ်ဖြစ်အပြုပြင်ထားတဲ့အိဋ္ဌာယုံပဲဖြစ်ဖြစ်အဲ့တဘာဝပရိကပလို့ခေါ်တဲ့အဲ့ဒီကောင်းမြတ်တဲ့အာယုံကိုခံစားခြင်းသဘောဒီသောမနတဝေဒနာနောက်တစ်ခါယထာတထာဝအိဋ္ဌာကာရတံဘောဂရတံ အဲ့တဘာအဖြစ်ပဲဖြစ်စီပရိကပ္ပအဖြစ်ပဲဖြစ်စီအာယုံပေါ့အဲအာယုံကိုအိဋ္ဌအချင်းရာ ကောင်းမြတ်တဲ့အချင်းရာအဖြစ်အာသုံးဆောင်ခံစားခြင်းဆိုတဲ့လုပ်ငန်းကိစ္စရှိတယ်တဲ့အိဋ္ဌကာရတံဘောကကောင်းမြတ်သောအချင်းရာ အပြင်သုံးဆောင်ခြင်းသုံးဆောင်ခံစားခြင်းဆိုတဲ့လုပ်ငန်းကိစ္စဒါကသောမနတဝေဒနာပေါ့အဲ့တော့ဆိုကြပါစို့ဦးဇင်းတို့ဒီလုပ်ငန်းကိစ္စနဲ့ပတ်သက်လို့ပေါ့ခုနအာယုန်လေးတစ်ခုတွေးလိုက်တယ် အနှစ်သက်တွေအနှစ်သက်တွေဝမ်းမြောက်တွေအဲ့မှာကိုကဘယ်လိုဖြစ်တာလဲဆိုတော့လုပ်ငန်းကိစ္စအနေနဲ့ဒီသောမနတဝေဒနာကဘယ်လိုဖြစ်နေတာလဲဆိုတော့သူကတခါတည်းကောင်းတဲ့အချင်းညာအဖြစ်ခံစားနေတာပဲအဲ့လိုကောင်းတဲ့အချင်းညာအဖြစ်ခံစားနေတယ်ဆိုတော့သူကြပါဆိုတခါကြီးဒီကမကြီးရဲ့အစားအသောက်ကလေးတစ်ခုစားတယ်စားပြီးတဲ့အခါကျတော့သူ့နောက်မှာခုနသောမနတမှာကုသိုလ်ပဲဖြစ်ဖြစ်ပေါ့အကုသိုလ်သောပဲဖြစ်ဖြစ်စောမယ်ပေါ့အဲကုသိုလ်သော၎င်းအကုသိုလ်သော၎င်း အဲကုစုမှာအာရသာတွေနှစ်ခုကိုစားလိုက်တယ်စားလိုက်တဲ့အခါမှာကြိုက်တယ်ကြိုက်တယ်ဆိုတော့ကုစုစောစောမှာပေါ့အဲသဘောကြတယ်အဲသဘောကြတယ်ဆိုရင်ဒါလောဘစောလေးစောမှာပေါ့နော်အဲသဘောမကြဘူးဆိုဒေါသစောလေးစောမှာပေါ့စသည်အပြင်အဲ့လိုကုသိုလ်သောအကုသိုလ်သောတွေစောမယ်စောတဲ့အခါမှာတချို့တချို့ကုသိုလ်သောတွေဒီသောမနတရှင်မယ်တချို့တချို့အကုသိုလ်သောတွေဒီလည်းသောမနတနဲ့ရှင်မယ်အဲ့လိုသောမနတနဲ့ရှင်တဲ့အခါမှာဘာဖြစ်တော့အဲ့ဒီသောမနတဝိညာကဒါကိုကောင်းနေ ကောင်းတယ်နှစ်သက်ပွဲအချင်းရအပြင်သူက3000ခံစားနေတာသူ့ရဲ့လုပ်ငန်းကိစ္စဒါကြောင့်မလို့သောမနတဝေဒနာလို့ခေါ်တာပေါ့အဲ့တော့ကောင်းတယ်ကောင်းတယ်နှစ်သက်ပွဲနေနဲ့ကိုကအစာရတစ်ခုကိုသုံးဆောင်နေမယ်ဆိုရင်ဒါသောမနတဝေဒနာလို့ဒါလိုပြောတာအကုသိုလ်ပဲဖြစ်ဖြစ်ပေါ့အကုသိုလ်ပဲဖြစ်ဖြစ်ပေါ့ဟောနောက်တစ်ခါညာထဲမှာဆင်ញင်လိုက်တဲ့သောမနတဝေဒနာဆိုတာဘာလဲလို့ဆင်ញင်လိုက်တဲ့အခါ စေတသိကစေတသိကအတ္တဓာပြစ္စုပ္ပတ္ထာနံစိတ်၌မိသောတာယာဝေသဘောတရားလို့ဉာဏ်ထဲမှာရှိရှိထင်လာတယ်အဲစိတ်၌မိသောဒါတာယာဝေသဘောတရားအဲ့တော့ဇလူရင်းကဒါကိုစေတသိကအတ္တဓာစိတ်၌မိတယ်စိတ်၌မိတဲ့တာယာဝေသဘောတရားလို့ဉာဏ်ထဲမှာရှိရှိထင်အဲ့မှာသူကနှီးစွာသောအကြောင်းကိုပြောပါဆိုပတ္တတိပရဋ္ဌာနံပတ္တတိ စိတ်စိတ်စိတ်တို့ဤငြိမ်းရေးခြင်းဒီသူရဲ့အနိစ္စသောအကြောင်းပဲအာဒါကသောမနတဝေဒနာရဲ့ကြောင့်မလို့ဦးဇင်းတို့ဟိုတမာရီဒူတော်နဲ့အပိုင်းတုံးကပေါ့အမစိတ်ထဲမှာအာယုန်လေးတစ်ခုကိုပေါ့ဟိုကမ္မဋ္ဌာန်းတစ်ခုကိုနှလုံးသွင်းကမ္မဋ္ဌာန်းတစ်ခုနှလုံးသွင်းလို့ရှိရင်ဥစ္စာပရမအိကမ္မဋ္ဌာန်းလေးနဲ့အသားကြောင်ကြိုးစားရင်းနဲ့တဖြည်းဖြည်းပတ္တတိဖြစ်လာအပတ္တတိဖြစ်လာလို့ရှိရင်သူကဘာဖြစ်တယ်လို့အဲဒီသောမနတဆိုတဲ့ နှစ်သက်တယ်ဝမ်းမြောက်တယ်သူ့နောက်မှာပတ္တတိဆိုတာဆက်ပြီးတော့ဖြစ်လာတယ်ပေါ့ဒီလိုမျိုးသူကဒီဆက်ဆက်နေတာအဲ့ဒါပတ္တတိဖြစ်မှနောက်မှာဒုက္ခဆိုတဲ့ချမ်းသာတယ်ဆိုတာဆက်ပြီးတော့ပါလာတယ်အဲချမ်းသာမှသူကဒုက္ခိနောစိတ်တံတမာရိယတိချမ်းသာတဲ့ပုဂ္ဂိုလ်ရဲ့စိတ်ကြီးတည်ကြည်တယ်ဆိုတာဒီအပိုင်းကိုပြောတယ်အဲ့တော့ဒီမှာလည်းပဲပြောကြမယ်ဆိုရင်ဒါကြောင့်မလို့ပတ္တတိစိတ်စရိတလူကြီးငြိမ်းအေးခြင်းဒီသောမနတဝေဒနာဖြစ်ဖို့ရန်ဒါနိစ္စသောအကြောင်းပဲ အဲစိတ်စိတ်တွေကစိတ်တွေကပူလောင်နေတယ်အာယုံတစ်ခုကြောင့်မငြိမ်းချမ်းဘူးအဲဒါဆိုသောမနတာမဖြစ်နိုင်တော့ဘူးသောမနတာမဖြစ်နိုင်တော့အဲသူကစိတ်ထဲမှာမအေးချမ်းတော့ဘူးဆိုရင်အဲဒါဒါကြောင့်မလို့တကယ်ကြီးတကယ်မကြီးသိပြီးတော့တကယ်ကြီးဒေါသတွေဖြစ်နေသောမနတာဝေဒနာဖြစ်နေတဲ့ပုံကိုစိတ်ကိုအေးအေးလေးထားစိတ်ကိုအေးအေးလေးထားလို့ဘေးကလူကဟိုပြောပြကြတာပဲเนาะပြောပြကြတယ်တကယ်လေးတော့ဦးဇင်းတို့ဟိုပြောပြတယ်ကောင်းတဲ့အာယုံလေးတွေဖြစ်အောင်နှလုံးသွင်းခိုင်းတာပေါ့အမှန်တကယ်လေးဦးဇင်းတို့တွေးရတာတကယ်ပါရှိတုံးဆိုတော့ လူတွေကတကလေးကလေးတွေတင်ဦးဇင်းတို့ဟိုဗမာတွေမှာတော့လောက်တာဒါပေမဲ့ဦးဇင်းတို့တကလေးဒီနိုင်ငံခြားကိုနိုင်ငံခြားတွေကိုရောက်တဲ့အခါမှာနိုင်ငံခြားသူနိုင်ငံခြားသားတွေကဒီသဘောတရားကိုနားလည်လို့တော့ဟုတ်ချင်မှာဟုတ်ဒါပေမဲ့ပုဂ္ဂိုလ်တယောက်ကဒါလည်းသိပြီးတော့အခက်မတင်ဒေါသဖြစ်တယ်ဆိုရင်ဘာလို့သွားပြီးတော့အဲ့ပုဂ္ဂိုလ်နာသွားပြီးစိတ်ကိုလျှော့စေခြင်းလို့ဘာလို့ကြောကိုတော်တော်ပုတ်ပြီးအဲ့ဒါယောဂီတယောက်ကလည်းကျန်ကျန်ပန်ပန်ပေးပြန်တယ်ရှင်မြအဲ့လိုကြောကိုပုတ်ပြီးရင်အဲ့ဒေါမနတာဝေနာကညင်းဟောလာဗျာဟုတ်လား အဲ့တော့ဒကာကြီးတွေဒကာမကြီးတွေဟာလားဒေါသဖြစ်နေလို့ရှိရင်အဲကိုကဒေါသဖြစ်ရင်လည်းပဲတယောက်ယောက်ကိုကိုလာကြော့ပေါ်ခံကြည့်တကယ်တော့ဒေါသလေးပဲကြော့သွားသလားပေါ့ဒါမို့ကိုဘေးကတရားဟောကဒေါသဖြစ်နေသူကကြော့လေးပုတ်ပေးကြည့်ပေါ့သူပဲတကယ်ဒေါသငြိမ်းနေတာဆိုတာနော်သို့တော့အဲ့တော့အဲ့လိုမိကုန်းနေမေးတဲ့အခါကျတော့ဦးဇင်းတို့ကြောင့်မလို့ကြော့ပုတ်ပေးခြင်းကတော့ဒေါသကိုငြိမ်းနေတာတော့ဟုတ်မှာမဟုတ်ဘူးသို့တော့ခဏလို့တခုတော့ဖြစ်နိုင်တာပေါ့ဟိုဒေါသဖြစ်နေတာကအကြောင်းမျိုးမျိုးကြောင့်ဒေါသကဖြစ်နေတယ် အဲ့ပြစ်နေတဲ့ဒေါသကိုခုနကိုနောက်ကိုတူးတယောက်ကလာပြီးကိုကိုကြောပူပြီးတယ်ဆိုတဲ့သဘောကတော့ကို့ပေါ်မှာဟိုထိခဲရလုပ်တယ်ပေါ့နော်ကိုကိုဒါဟိုယူဆိုင်ပေးတယ်ပေါ့နော်ကိုကိုယူဆိုင်ပေးတယ်ဆိုစိတ်ထဲမှာသူကဘာဖြစ်သွားလို့ဆိုတော့ကျဉ်တ်သွားတာခုနကခုနမကျဉ်တာဘူးခုနတခုခုကြောင့်လူမကြဖြစ်နေတဲ့ပုံကိုတယောက်ကကိုနောက်ကိုပုံကိုတယောက်ကလာပြီးကိုကိုတကားတဲ့ကျဉ်ကျဉ်နာနာယူယူရရနဲ့တကားတဲ့ဂယူဆိုင်ပေးတယ်ဆိုတော့စိတ်ထဲမှာနည်းနည်းလေးဘာဖြစ်သွားဆိုတော့ပြေသွားတာပေါ့ အဲ့ဒါဘာလဲဆိုတော့ဒီသောမနတသဘောပဲသောမနတသဘောနှစ်သက်သွားတယ်နှစ်သက်သွားတယ်ဆိုတာကခုနဟိုကိုယ့်ကိုလာပြီးတော့ဟိုဂရုစိုက်ပြီးတယ်ဆိုတော့ကိုယ်ကကျေနပ်သွားတာကျေနပ်သွားတဲ့နောက်ကခုနဒေါသကကျေနပ်တယ်ဆိုတော့သောမနတပေါ့လေသောမနတဖြစ်တဲ့အခါကျတော့ဒေါသကအလိုလိုငြိမ့်သွားဒီသဘောမျိုးတော့ဦးဇင်းတို့ကဆက်ဆက်စဉ်းစားလို့ရတယ်ကြောပေါ်လိုက်တိုင်းဒေါသငြိမ့်တယ်ဒီလိုတော့ပြောလို့မရဘူးဆိုတော့သူတို့ကလည်းဒါကဒီအဘိဓမ္မာသဘောတရားကိုနားမလည်ရင်တော့ ဟိုလှုပ်ဟိုသမားလှုပ်လို့လှုပ်စဉ်တိုင်းလှုပ်တယ်လှုပ်လို့ဒီဒေါသကပြီးပြီးသွားတော့ဒါကိုပဲပြောပို့လိုက်လို့ဒေါသငြိမ်းတယ်လို့ဘယ်လိုထင်သလားတော့မသိဘူးပေါ့နော်ကဲပြောချင်တာကဒီမှာပါလေအဲ့တော့သောမနတဝေဒနာဆိုတာကစိတ်စိတ်တို့ငြိမ်းရေးကြည်ဒီဒါသောမနတဝေဒနာကနီးစွာသောအကြောင်းလို့ဒီလိုနားလည်ရအဲ့တော့ဝေဒနာခန္ဓာတွေတစ်မျိုးလေးရှိတယ်သို့တော့အဲဒီခန္ဓာမှုဝေဒနာတွေပေါ်မူတည်ပြီးတော့လက္ခဏာလက်တာပြစ္စုပ္ပတံပဋ္ဌာန်တော့ကွဲပြားတယ်ပေါ့ကဲဒါ အဲတော့သမဏတဝေနာရဲ့လက္ခဏာသည်တဘာဝပရိကပ္ပဖြစ်သောအိဋ္ဌာယုံကောင်းမြတ်တဲ့အာယုံကိုခံစားခြင်းသဘော။ဟောနောက်တကသူကဟိုလုပ်ငန်းကိစ္စသည်တဘာဝအဖြစ်၎င်းပရိကပ္ပအဖြစ်ဖြစ်စီအာယုံကိုဒါကောင်းမြတ်သောအချင်းရာအိဋ္ဌအချင်းအရာအပြင်သုံးဆောင်ခံစားခြင်းလုပ်ငန်းကိစ္စ။နောက်ကသူ့ကိုညာမှာရှိစင်ကျင်လိုက်တဲ့အခါမှာစိတ်၌မိသောတာယဝေသဘောတရားလို့ညာထဲမှာထင်းလာတယ်။သူကနေသောအကြောင်းကိုပြောပါဆို၏ အာစိတ်စေတသိက်တို့၏ငြိမ်းအေးခြင်းသည်သူရဲ့နေစွာသောအကြောင်းလို့ဒီနားလည်ရမှာဖြစ်တယ်။ပြီးတဲ့အခါကျတော့ဦးဇင်းတို့ဟိုဒေါမနတဝေဒနာပေါ့လေဒေါမနတဝေဒနာကိုသွားကြရအောင်။သို့တော့ဒီဒေါမနတဝေဒနာကိုဘုဒ္ဓတအနေနဲ့ပေါ့ရှိကနာရှိကပြောတဲ့ဟာကတော့ဒါဦးဇင်းတို့ဟိုရှုညားပါတယ်။သို့တော့နောက်တစ်ခုအနေနဲ့ဦးဇင်းတို့ဒီမှာဟို သောမနတဝေနာကိုတချို့မှာဦးဇင်းတို့ဇန်နဲ့ရှင်တဲ့အခါကျလို့ရင်ဒုက္ခဝေနာလို့သုံးတာရှိအဲဇန်ရသွားတဲ့အခါကျတော့ဟိုမှာဆိုကြပါဦးဇင်းတို့စတုကအနေနဲ့သွားမယ်ဆိုလို့ရင်ဒီတတိယဇံပေါ့တတိယဇံမှာကျတော့ပီတိဆိုတဲ့သောမနတမရှိတော့သို့တော့ဒုက္ခဆိုတဲ့ဆိုတော့ဟိုချမ်းသာတဲ့ဆိုတဲ့ဝေနာတစ်ခုရှိပြန်အဲ့ဒီမှာဆိုရင်တော့သူကဒီသောမနတဝေနာကိုပဲသူကဒုက္ခလို့သုံးရတာဟုတ်ကာယကဒုက္ခကိုခေါ်ရတာမဟုတ်အဲ့ဒီမှာဆိုရင်တော့ဒီဒုက္ခဒီအဲတတ်တတ်ရှိရတာပေါ့ အဲဒါဆိုတော့ဘာပြောတော့တာတလက္ခဏံဒုက္ခံတံမြုပ်ဒါနံဥပဗျူဏရတံအနုဂဟနာပစ္စုပ္ပဒါနံပတ္တတိပဋ္ဌာနံဆိုပြီးဒုလည်းလက္ခဏာလက်တာပစ္စုပ္ပဒါပဋ္ဌာနံအဲ့တော့နံပါတ်1ကတာတလက္ခဏံဒုက္ခံမိမိကိငွေရာတတဝါနှင့်တံမြုပ်တရားတို့ကိုအာယုန်၌တာယာစီတတ်သောသဘောတရားဒါတုကဲ့တာတဆိုတာတာယာစီတာတာယာစီတတ်တဲ့သဘောတရားဒါတုကဲ့ကိုယ်ပိုင်လက္ခဏာ အဲပြီးတဲ့အခါကျတော့သူ့ကလုပ်ငန်းကိစ္စကဓမ္မယုတ်ဒါနဥပဗျောနာတတံဓမ္မယုတ်တရားတို့ကိုလောစွာတိုးပွားစေခြင်းအဲလုပ်ငန်းကိစ္စပြီးတဲ့အခါကျတော့အနုဂရဏပြစ္စုပ္ပတ္တနာဓမ္မယုတ်တရားတို့ကိုချီးမြှောက်ခြင်းသဘောတရားဒါကသူ့ကပြစ္စုပ္ပတ္တမို့ညာထဲမှာဆင်ခြင်လိုက်တဲ့အခါဓမ္မယုတ်တရားတွေကိုချီးမြှောက်ထားတယ်သဘောလို့ဘာဖြစ်လို့ဆိုတော့ဦးဇင်းတို့ချမ်းသာနေတယ်ဆိုရင်အလုပ်လုပ်ရတဲ့အခါမှာအလုပ်ကိုအကြာကြီးလုပ်နိုင်တယ် မမချမ်းသာရင်အလုပ်ကကြာကြီးလုပ်နိုင်ချမ်းသာရင်အလုပ်ကိုကြာကြီးလုပ်နိုင်ကျုပ်အလုပ်ကိုကြာကြီးလုပ်နိုင်တယ်ဆိုတာဒီစိတ်စေတသိက်တွေကိုဒီတုကဝေနာကသူကချင်းမြောက်ထားတဲ့သဘောပေါ့ထောက်ပံ့ပေးထားတဲ့သဘောမျိုးဆိုတော့အလုပ်ကိုကြာကြာလုပ်နိုင်အဲ့ဒီသဘောအဲ့တော့ဆိုကြပါစို့ဥမာဦးဇင်းတို့ဒီဒီတိုင်းရိုးရိုးထိုင်လို့ရှိရင်တရားတစ်ခါထိုင်တာတနာရီနှစ်နာရီထက်ကျော်ပြီးတော့အများကြီးထိုင်ဖို့ဆိုတာမလွယ်ပေမဲ့အကယ်၍မြန်တမာတိတစ်ခုခုရလို့ဒီဒုက္ခဆိုတာလေးဖြစ်နေရင် ဒါအချိန်ဒီဘလောက်ပဲကုံကုံတခါလေးကုံမှန်းမသိပဲပြီးသွားတတ်တာရှိတယ်ဒါဒုက္ခတရားကတံမျိုးတရားတွေကိုကြီးမြောက်ထားလို့ပေါ့ဟောနောက်တခါသူကနီးသွားသောအကြောင်းကတော့ပတ္တတိပရဒဏံစိတ်စိတေတို့ငြင်းရေးခြင်းဒီဒါသူကနီးသွားသောအကြောင်းဒါဒုက္ခဝေဒနာပြီးတော့ဒေါမနတဝေဒနာကိုသွားကြရအောင်အဲဒေါမနတဝေဒနာကိုသွားတဲ့အခါကျတော့ဘာဖြစ်တော့ နေဒာရမဏ అను ဘာဝနာလက္ခဏံဒေါမနတံယတာတတဝါနေဒာကာရတံဘောဂရတံစိတ္တိကပတ္တပိစုပတ္တနာဧကံတိနေဝဟရယဝတ္ထုပဋ္ဌာနံအဲဒေါမနတကေလက္ခဏာရတပိစုပတ္တံပဋ္ဌာန်ကိုပြောပါဆိုတဘာဝပရိပကပရိကပ္ပဖြစ်သောအနိဋ္ဌာယုံကိုခံစားခြင်းသဘောသည်အဲဒေါမနတဝေနာရဲ့ကိုယ်ပိုင်လက္ခဏာပဲ ပြီးတဲ့အခါကျတော့သူကလုပ်ငန်းကိစ္စကိုပြောပါဆိုအဲ့ဒီတဘာဝအပြင်ဖြစ်စီပရိကပ္ပအပြင်ဖြစ်စီအာယုံကိုအနိဋ္ဌအချင်းရာမနှစ်သက်ပွဲပေါ့အနိဋ္ဌအချင်းရာအပြင်ဒါသုံးဆောင်ခံစားခြင်းလုပ်ငန်းကိစ္စအော်နောက်တကသူ့ကိုညာနဲ့မှဆင်ခြင်လိုက်တဲ့အခါစေတိကပါဒပစ္စုပဒါနံစိတ်နိုင်မိသောအနာစိတ်နိုင်မိသောနှိမ့်ဆက်တတ်သောသဘောတရားလို့ဒါညာနဲ့မှရှိရှိထင်တာ ဒေါမနတဝေဒနာအာဆိုတာဘာလဲစဉ်းစားလိုက်တဲ့သူတော်ကောင်းတရားပါစဉ်းစားတယ်ဆင်ញင်လိုက်တဲ့အခါကျတော့ဉာဏ်ထဲမှာတင်လာဟောဒေါမနတဝေဒနာဆိုတာစိတ်နဲ့ပြည်တော်နှိမ့်ဆက်တတ်တာအဲ့တော့တခါကြီးဒီမှာကြီးစဉ်းစားကြည့်ပေါ့ဒေါမနတဝေဒနာဖြစ်ပြီဆိုရင်တနှုံနှုံနဲ့မခံစားရဘူးခံစားရပါတယ်ခင်ဗျာခံစားရတယ်အဲ့ခံစားရတာလေကြည့်လို့ရှိရင်ခုနနှိမ့်ဆက်နေတာပဲအဲ့ဒေါသဖြစ်တဲ့ပုံကိုဒီဒေါသတရားကသူကနှိမ့်ဆက်နေတာတခါလေအဲ့ဒါ မချမ်းသာဘူးဒေါသဖြစ်နေလို့ရှိအဲဒါကြောင့်မလို့နှိမ့်ဆက်တာအဲဒါကြောင့်မလို့စိတ်နိုင်မိ၍နှိမ့်ဆက်တတ်သောသဘောတရားတော့ဒီကအေးဒီကမကြီးဒီကလေးမှာဦးဇင်းတို့ဒီနေရာလေးမှာဆက်ပြီးစဉ်းစားကြည့်တယ်ဒေါသဖြစ်တယ်ဆိုတာတကယ်တမ်းကျတော့ဒေါသတရားကိုမထိန်းနိုင်ရင်အဲ့ဒေါသဖြစ်တဲ့ပုဂ္ဂိုလ်ကအရင်ဆုံးဘာဖြစ်တုံးဆိုတော့ဆင်းရဲတာပဲအရင်ဆုံးဆင်းရဲတာအဲ့တော့ဒါကြောင့်မလို့ဦးဇင်းတို့ဒေါသတရားဒီဒါအင်မတန်ဒါတတ္တဝါတွေကိုနှိမ့်ဆက်ဖြစ်စည်းတတ်တာ ဒေါသဖြစ်လာလို့ရှိရင်ကိုကိုယ်တိုင်နဲ့ပင်ပန်းနေဆင်းရဲတယ်။အော်နောက်တစ်ခါကိုကအဲ့လိုမျိုးဟိုတခါတုတ်ပြန်မှုတွေသိပြီးတော့ပြင်းထန်သွားပြန်လေ။ဒါဆာယာဆာယာတတ္တဝါတွေမှာသွားပြီးတော့တခါလေဒုက္ခတွေဖြစ်ကြရပြန်တယ်။ဒါကြောင့်မလို့ဒေါသတရားတွေအမှန်တန်တော့ကြောက်စရာကောင်းတယ်။မိမိကိုယ်လည်းပျက်စီးတယ်။အဲအဲ့မိမိနဲ့ဆက်သက်ရာတွေကိုလည်းပျက်စီးစေတတ်တဲ့သဘောရှိတယ်။ကြက်ထားနောက်တစ်ခါသူကနေသွားသောအကြောင်းကိုပြောပါဆိုရင်ဧကန်နေဝဟရယဝိတုပရဒ္ဌာနံ ဟောစင်ကြင်အားဖြင့်တော့တဲ့ဟရိယဝတ္တုတိသူရဲ့နိစ္စသောအကြောင်းအဲ့တော့ဦးဇင်းတို့တစ်ခါလေးမှာဒီလက္ခဏာလတ္တပစ္စုပတ္တံဗြဟ္ဌံကိုတခါကြီးတကမကြီးရှုရင်သူ့မို့စောင်းတွေရဲ့ကျမ်းစာအုပ်တွေထဲမှာဖိုင်တခါလေးမှာဗြဟ္ဌာဏံမပါဘူးဗြဟ္ဌာဏံဆိုတော့နိစ္စသောအကြောင်းကပျောက်ပျောက်နေရင်တော့ဘာလို့ရတော့ဆိုလို့ရှိရင်သူကမလွဲတဲ့အကြောင်းတရားတွေရှိတာပေါ့။ဥပမာဆိုကြပါစို့ဦးဇင်းတို့ပြင်သောကာလဘုံမှာဖြစ်မယ်ဆိုရင်ဒါဒီနန္တရားတွေကနီးစွာသောအကြောင်းဒီဟရိယဝတ္ထုလို့ခေါ်တယ်။မိယဝတ္ထုယုတ်နီးစွာသောအကြောင်း အဲအဲ့လိုလေးတော့ကိုကနားလည်တာပဲအဲ့ဒါဆိုရင်ခုဒီမှာကြည့်ပေါ့ဒေါမနတဝေဒနာကနိသွားသောအကြောင်းကိုပြောပါဆိုလို့ရှိရင်ဒါအရိယဝတ္ထုတိနိသွားသောအကြောင်းတဲ့နောက်ဥပက္ခဝေဒနာဥပက္ခဝေဒနာကိုသွားကြတဲ့အခါဥပက္ခဝေဒနာသည်မေတ္တာဝိရိဒလက္ခဏာဥပက္ခသံယုတ်တာနံနာတိပြုဝနာမိလဗနရတာတန္တဘာဝပိစုပဋ္ဌာနံနေပိတိက စိတ်တဗရဋ္ဌာနံဒါသူရဲ့ လက္ခဏာလည်းသာပြစ္စုပ္ပတ္ထံပဋ္ဌာန်အဲ့တော့နံပါတ်1ကမစ္စတဝိတိတလက္ခဏာအလေအလတ်အပြင်သဘာဝပฏิပကပဖြစ်သော အလေလတ်မစ္စတာယုံကိုတဲ့အလေလတ်အပြင်လက်လို့ရှုခြင်းလက်လို့ရှုခြင်းတရားဖြင့်ခံစားခြင်းသဘောလက္ခဏာအော်နောက်တစ်ခါနံပါတ်2ကတံမယုတ်တရားတို့ကိုမတိုးဝါစီလွန်းမညှိုးကြုံစီလွန်းခြင်းလုပ်ငန်းကိစ္စအဲ့တော့ သူကဘာပြောတာလဲတံပယုတ်တာနဲ့နာတိဗျူဟနာဆိုတာခုနဦးဇင်းတို့နာတိနာတိဥပဗျူဟနာဆိုဥပဗျူဟနာဆိုအလွန်တိုးပွားစေတာခုနနာတိဥပဗျူဟနာဆိုတော့အရင်တိုးပွားစေတာလည်းမဟုတ်ဘူးနောက်တစ်ခါမိလာပနာညှိုးနွမ်းတယ်ဒါပေမဲ့အရင်ညှိုးနွမ်းသေးတာလည်းမဟုတ်ဘူးအဲ့တော့အလဲအလတ်သဘောတရားဒါအရင်ကြီးတိုးပွားစေတာလည်းမဟုတ်ဘူးအရင်ကြီးညှိုးနွမ်းသွားစေတာလည်းမဟုတ်ဘူးဒါသူ့ရဲ့လုပ်ငန်းကိစ္စပဲ ပြီးတဲ့အခါကျတော့တန်တဘာဝပြစုပတ္တနာဥပက္ခကိုညံထဲမှာဆင်ញင်လိုက်တယ်ဥပက္ခဆိုတာဘယ်လိုသဘောရှိသလဲဥပက္ခဝေဒနာဆိုတာဘယ်လိုသဘောရှိသလဲဆင်ញင်လိုက်တဲ့အခါကျတော့တန်တဘာဝတဲ့ငြိမ်သက်တဲ့သဘောတရားလို့ညံထဲမှာထင်လာတယ်ငြိမ်သက်တဲ့သဘောတရားတဲ့။အော်နောက်တကသူကနေစွာသောအကြောင်းနေစွာသောအကြောင်းကနိဗ္ဗိတိကစိတ်တပဋ္ဌာန်နဲ့နိဗ္ဗိတိကစိတ်တပဋ္ဌာန်။အဲပီတိဆိုတာကတော့ ပီတိစိတ်ဓာတ်ဆိုပီတိနဲ့ရှင်တဲ့စိတ်ပေါ့နိဗ္ဗိတိကဆိုတာပီတိမရှိတာပီတိမရှိတာဒါကြောင့်မလို့ပီတိကင်းသောစိတ်ဒီဒီနည်းအားဖြင့်ပီတိနဲ့မရှင်သောစိတ်ဒီသူကနေဆော်သောအကြောင်းအဲ့တော့ဥပက္ခသဟကုတ်စိတ်ဥပက္ခသဟကုတ်စိတ်ကသူကနေဆော်သောအကြောင်းလို့ဒါလိုနားလည်ရဒါကတော့ဦးဇင်းတို့ဒီဥပက္ခဝေဒနာပေါ့ဥပက္ခဝေဒနာအနောက်တကလည်းဦးဇင်းတို့ဥပက္ခဝေဒနာမှထပ်ပြီးတော့ဦးဇင်းတို့ဒီမှာဇာနုပက္ခရှိသေးတယ် အဲဇာနုပက္ခလေးကိုတစ်စင်းသွားကြရအောင်ဇာနုပက္ခကျတော့ဘာဖြစ်တော့မေဇရလက္ခဏာဇာနုပက္ခဏာအနာဘောဂရတအပြာဝဒပိစုပဋ္ဌာနံပီတိဝိဒါကပဋ္ဌာနံအဲ့တော့မေဇရလက္ခဏာအလေအလတ်၌တည်တဲ့သဘောမေဇရလက္ခဏာအလေအလတ်၌တည်တဲ့သဘောနောက်ကသူကလုပ်ငန်းကိစ္စကိုပြောပါဆိုရင်အနာဘောဂရတတဲ့မုံမြတ်သော ပဏိတဒုက္ခ၌တော်မှလည်းနှလုံးမသွင်းဘူးတဲ့အနာဘောကနှလုံးမသွင်းဘူးအဲ့တော့ကောင်းမြတ်တဲ့အာယုံကိုသွားပြီးနှလုံးသွင်းရင်သူကตายရမှာပေါ့အဲ့ဒီခါကျတော့သူကသူကတော့မနတ္တာဖြစ်မှာသူကအဲ့လိုမဟုတ်ဘူးကောင်းမြတ်တဲ့မုံမြတ်တော်ပဏိတဒုက္ခ၌တော်မှလည်းနှလုံးမသွင်းဘူးတဲ့ဒါသူကလုပ်ငန်းကိစ္စပြီးတဲ့ခါကျတော့အပြာပါဒပြစ္စုပတ္တနာမုံမြတ်တော်ပြီးပဏိတဒုက္ခ၌ကြောင်းကြမဆိုင်တတ်သောသဘောတရား ကြောက်ကြမဆိုင်ဘူးဒါကြောင့်မလို့အပြာပါဒအပြာပါဒကြောက်ကြမဆိုင်ဘူးတနည်းအားဖြင့်တမယုတ်တရားတို့ကိုမုံမြတ်သောပရိစ္ဆဒုက္ခ၌ကြောက်ကြမဆိုင်စေခြင်းဟူသောအကျိုးကိုဖြစ်စေတတ်တယ်ဒါကြတော့ဖလားပစ္စုပ္ပန်ဖြစ်သွားတာပေါ့ဟောကဥပဒ္ဒါနာကာရပစ္စုပ္ပန်အကြောင်းအနေနဲ့ကြတော့မုံမြတ်သောပိဋိဒုက္ခ၌ကြောင်းကြမဆိုင်ကြသောသဘောတရားအကျိုးအနေနဲ့ပြန်ကြည့်မယ်ဆိုရင်အဲဒီတံမြုပ်တရားတို့ကိုမုံမြတ်သောပိဋိဒုက္ခ၌ကြောင်းကြ မဆိုင်စေခြင်းဟူသောအကျိုးကိုဖြစ်စေတတ်တဲ့သဘောတရားပဲလို့ဉာဏ်ထဲမှာရှေ့ရှုထင်နေတဲ့။နောက်ဤသောသောအကြောင်းဤသောသောအကြောင်းကိုပြောပါဆိုရင်ပီတိဝိဒါကပဋ္ဌာနံပီတိ၌ဆက်စုပ်တယ်ပီတိ၌ဆက်စုပ်တယ်အဲ့တော့ဒါကတော့တကယ်ကြီးတကမိုက်ကြီးဇံရဘူးတဲ့သူတော်ကောင်းဆိုရင်တော့ပို့ပြီးတော့နားလေတယ်တကယ်ရှုရင်လည်းဇာနာဒုက္ခဆိုတော့အဲ့ဒီဘိုင်းမှာရှုရမှာဖြစ်တဲ့အတွက်ကြောင့်အဲ့တော့ဆိုကြပါစို့ပထမဇံရသွားပြီ ဒုတိယဥဇာတာပိတိတုခဧကကတာဒုတိယဇန်ရသွားပြီပိတိတုခဧကကတာတတိယဇန်ဒုက္ခဧကကနာအဲ့ကကြတော့ဒီမှာတတိယဇန်ဒုက္ခဧကကနာသရုတ်ဇန်ဆိုတော့ဥပက္ခဧကကနာအဲ့မှာသူကတတိယဇန်ကစားပြီးတော့ပိဋိကိုသူကအပြည့်အပြင်ကြည်ရပိဋိကိုအပြည့်အပြင်ကြည်ပြီးပိဋိကိုသူကမလိုချင်မှသူကပိဋိပြုတ်ပြီးတော့ဒုက္ခနဲ့ဥပက္ခကိုလည်းဇန်ကနှစ်ပါးကြည် ဟောသရုဒ္ဒဇန်နဲ့ရောက်လဲတော့ဘာဖြစ်တော့ဇာနုဘက်ကဥပက္ခနဲ့ဧကကရာကြီးတယ်သူတို့ကြတော့အဲ့မှာဒုက္ခကိုပါသူကအပြည့်အပြင်ကြည့်ရအပြည့်အပြင်ဆင်ခြင်ပြီးတော့ခုနဒုက္ခကိုမလို့ခြင်းနဲ့စိတ်ထားအနာကဥပက္ခဧကကရာဆိုတဲ့ဇန်ကနှစ်ပါးသာရှိတဲ့သရုဒ္ဒဇန်ဒီပို့ပြီးတော့ညင်တတ်မယ်လို့ဒါဆင်ခြင်ပြီးတော့မှအဲ့ခုနဒီတတိယပရိယဇံမှာပါနေတာကပီတိတတိယဇံမှာပါနေတာဒုက္ခအဲ့ဒီဒုက္ခတရားကိုမလိုချင်တဲ့စိတ်ထားနဲ့ဒီကမ္မထအာယုတစ်ခုကိုဆက်လက်ပြီးတော့ယူပွားသုံးတတ်တဲ့အခါမှာဇန်ဆိုင်တာနော်ဇန်ဆိုင်တာဒါကြောင့်မို့လို့သူကြတော့ဗာလဲတုံးဆိုတော့ အဲ့ဒါပီတိကိုဆက်ဆုံးမှဥပက္ခဖြစ်မှာဇာနုပက္ခဖြစ်မှာဒါကြောင့်မလို့ပီတိဝိရာကဗဒ္ဒဌာနံပီတိနာဆက်ဆုံးခြင်းပီတိကိုလွန်မြောက်ခြင်းဒီနိစွာသောအကြောင်းအဲ့တော့ပီတိကိုမှမလွန်မြောက်နိုင်ဘူးပီတိကိုမဆက်ဆုံးနိုင်သေးလို့ဒီပီတိရှိတဲ့ဇန်အင်္ဂါထဲမှာပီတိပါနေတဲ့ဇန်လေးနဲ့ပဲကိုကနှစ်သက်နေအောင်မယ်သူ့ကိုမဆက်ဆုပ်ဘူးဆိုလို့ရှိရင်တော့ဒါဇာနုပက္ခဖြစ်တဲ့ဒီသုဒ္ဓဇန်ကိုရနိုင်မှာမဟုတ်ဘူးပေါ့အဲ့တော့ပီတိကိုဆက်ဆုပ်ခြင်းဒီပင်ဒီ ဇာနုပက္ခာနှိစွာသောအကြောင်းလို့ဒီလိုနားလည်ရအဲ့တော့ဒါကတတ္တရဇန်နဲ့ရှင်နဲ့ဇာနုပက္ခာကိုပြောတာပေါ့တတ္တရမစ္စတရာကိုပြောတာပေါ့။အော်နောက်တကအဲ့တော့ကြောင့်မလို့သူကတတ္တရမစ္စတရာကိုယူတဲ့အတွက်ကြောင့်သူကခုနပီတိဝိဒါကဗဒ္ဒဌာနံဆိုပီတိကိုခုနဒုတိယဇန်မှာရှိတဲ့ပီတိတုကဧကဂရာဆိုတဲ့အဲ့ပီတိကိုမလို့ခြင်းနဲ့စေတာဒီတာနှိစွာသောအကြောင်း နောက်တကသရုဒ္ဓဇံပေါ့ခုနဥပက္ခအာတုပ္ပမတုခာလို့ခေါ်တယ်ဥပက္ခဝေဒနာသရုဒ္ဓဇံနဲ့ရှင်နေဇာနုပက္ခကြတဲ့ခါကျသူကတမျိုးပြောင်းတယ်ဣဒာနေတာဝိပရိဒာနုဘဝနာလက္ခဏာဥပက္ခမေဇတရတာအဝိဘူဒပစ္စုပ္ပဒါနဒုက္ခនិရောဓပရဋ္ဌာနံနဲ့ဣဒ္ဓယောနိဒ္ဓယောနာပြောင်းပြန်ဖြစ်တော့ဣဒ္ဓမေဇတယောကိုခံစားသောသဘောတဲ့အဲ့တော့သူကဟိုပြောင်းဣဒ္ဓယောအနိဒ္ဓယောတို့နဲ့ပြောင်းပြန်ဖြစ်နေတဲ့ နှိတ်ထားယုံကောင်းမြတ်ထားလည်းမဟုတ်နှိတ်ထားယုံဇက်ထုတ်ပေါ်လည်းမဟုတ်ဘူးဆိုတဲ့အလေအလက်အာယုံကိုခံစားတာပေါ့ဒါမေတ္တာယုံရဲ့အရာတာကိုခံစားခြင်းဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာနောက်တစ်ခါကျတော့သူ့ရဲ့လုပ်ငန်းကိစ္စကအလေအလက်မေတ္တာသဘော၌တည်သောလက်လူရှုခြင်းတဲ့ဒါမေတ္တာအလက်တာတော့လက်လူလေးရှုထားတယ်အာယုံကိုလက်လူရှုတဲ့သဘောနောက်တစ်ခါကျတော့ညနေမှာစင်ကျင်လိုက်တဲ့အခါကျတော့ဘာဖြစ်တော့အာဝိဘုဒ္ဓပြစ္စုပ္ပတ္ထာနံမထင်ရှားသောခံစားမှုသဘောတရားတဲ့ အာဒီသရုပ်ရရောက်သွားလို့ရှိရင်ဒီခံစားမှုကသိပြီးတော့မထင်ရှားတော့အာချမ်းသာတယ်ချမ်းသာတယ်ဆိုတဲ့ဒုက္ခဝေဒနာမျိုးဒီမထင်ရှားတော့ဒါကြောင့်မလို့အလေအလတ်အဝိဘူတပစ္စုပ္ပဒါနံမထင်ရှားသောခံစားမှုနောက်တစ်ခါသူရဲ့နေသောသောအကြောင်းပြောပါဆိုခုနသရုပ်ရဇံရဲ့ဇာနုပက္ခဒီခုနသူရှိကဖြစ်တဲ့တတိယဇံမှာရှိတဲ့ဒုက္ခရဲ့ချုပ်ပြတ်သွားခြင်းအဲဒုက္ခရှိနေရင်ဒါတတိယဇံပဲဖြစ်အောင်ပါဒါကြောင့်မလို့ ဒုက္ခနိရောဓပရဌာဏံဒုက္ခဤချုပ်ခြင်းဒုက္ခချုပ်ရသုဒ္ဓဇန်တိနိစွာသောအကြောင်းတဲ့အဲ့ဒါဒုက္ခကဗမာချုပ်လေဆိုတော့အဲ့သုဒ္ဓဇန်ဥပ္ပစာရအခိုင်မှာစပြီးတော့ချုပ်သွားတယ်အဲ့ဒါဒီဓာတုရဲ့နိစွာသောအကြောင်းပေါ့အဲ့တော့ဦးဇင်းတို့ဒီနေ့ဥပ္ပကဝေဒနာမှာတော့၃မျိုးပေါ့ပြန်ပြောမယ်ဆိုရင်ဒုက္ခဝေဒနာဒုက္ခဝေဒနာ ပြီးတော့သောမနတဝေဒနာအဲပြီးတဲ့အခါကျတော့ဒေါမနတဝေဒနာပြီးတော့ဥပ္ပကဝေဒနာဆိုပြီးတော့ဒါဝေဒနာခန္ဓာ ကဲလက္ခဏာတတ်တာပြစ္စုပ္ပတ္ထမတတ်တာမိုင်းတော့ဒီနေ့ဒါသိကြတာပေါ့နောက်နေ့တော့ဦးဇင်းတို့ဒီသင်္ခါရကဏ္ဍကိုဆက်ပြီးတော့အဲဟောကြပြောကြရအောင်ဒါကြောင့်မလို့တို့တက္ကကြီးတွေတက္ကမကြီးတွေအလုံးစုံသူတော်ကောင်းတွေလေဒီလက္ခဏာတတ်တာပြစ္စုပ္ပတ္ထမတတ်တာတွေကိုဒါကိုစီကိုစီဒါရသည့်တိုင်အောင်ကြိုးစားပေါ်ညာအထုနိုင်ရဂုံရတည်းသာဓုသာဓု Adubapya